သာသနာတော်2540 45ခုဘောဇာတဂရိ1363ခုနဲ့ဥတုဟေမန္တဆောင်းလာရာသည်နတ်တော်လာဇန်14ရက်နေ့ညမဟာရန်ကုန်တိုင်းရန်ကုန်မြို့ရွရွတော်ရှင်မဟာကြီးဆရာတော်ဘုရားဤသာသနာပြုတော်မူရာ ။ဘာရင်ဓမ္မယဝေ52ကြိမ်မြောက်ရှင်ရင်ကျင်းပအပ်သောဩဝါဒခံယူပူဇော်ပွဲမင်္ဂလာ၌ဟောကြားအပ်သည့်သုတ္တန္တပိဋကခௌရကနိကေသမဝရပါဠိအထကထာတွင်လာရှိသည့်သုလသုဘတာဝတ္ထုသုတ်တံဓမ္မဒေသနာထိုသုလသုဘတာဝတ္ထုသုတ်တံဓမ္မဒေသနာတို့ကိုသူတော်ရှင်များ လွယ်ကူစွာမှတ်သားနိုင်ရန်ကတော့အနီးနဲ့အဝေးသုံးနဲ့လေးဒါမှမဟုတ်သူပဒါလိုမိန်ကလေးတဲ့။ဘာတရားတော့ဒုတိယမဟောကြာမိဤရှင်ကိုဤပလင်းနဲ့သာသနာမြေတခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ဆဲလဘွားဘွားလက်နှလုံး ပခုံးလက်နဲ့သေဝဝတော်ကြီးနှစ်နဲ့လူဖြစ်အောင်ကျွေးမွေလာခဲ့ရလို့ဤရှင်နနိတာရွယ်ကဘဝတဘာပြောင်းသွားကွယ်လွန်သည့်နန္တာကျေးဇူးရှင်မြတ်မိခင်တော်တော်မေသာတွေဆုံးအသွန်တဘာဤတတ်တော်60သိခါတော်40တဝါအတွင်း သာသနာဖြင့်အနှစ်လူတန်းငါတိသိမ့်မောင်း139သိန်းကုသိုလ်မင်္ဂလာတော်တို့ကိုဘုန်းကြီးတို့ဘုဂိုလ်တိုင် ဖြူမြို့ပင်စင်လန်းမဟာစီသာသနာရိပ်သာဖွင့်တဲ့အခါဖြင့်ရလေးမျက်နှာလာလာသမျှယဟန်ရှင်လူယောဂီသူတော်ပြုတို့အားတကုတလဝါတွင်3လပေါင်း4လရက်ပေါင်း120 ငြိမရှိ ကုသိုလ်ဖြင့်အခါမဲ့မနေ့စာနေ့စာမိအစေပစ္စည်းလူတန်းခဲ့တာ25နှစ်ရာသီရှိသွားပါပြီရှင်မျိုးလုံးဆိုင်ရာ900ကျော်တန်ဃာတော်တို့အားဝါဇောပိဇဝါဇောလာပြီကျော်ရှိရနေရောက်တိုင်းတနှစ်တစ်ကြိမ်တစ်ကြိမ်တစ်ကြိမ်လင်းဓမ္မောက်သွမ်းတက်လက်အုံသွမ်းတက်လက်တော်ဘာသွမ်းတက်လက်ရိုးရိုးသွမ်းတက်လက်ဟင်းလေးခွဲနဲ့တန်ဃာဘောက် စာရေးရမတရားရမသည်တထောင်ကျော်တာအထိလူတန်းခဲ့တာ25နှစ်ရာသီရှိသွားပါပြီယခုနောက်ပိုင်းလူတွေစီပွားရေးကြတဲ့ဆွန်လောင်းသူနဲ့ပဲဖြင့်ရှုမျိုးလုံးဆိုင်ရာ900ကျော်တာငါတော်တို့အားမြန်မာလာဇန်၄ရက်နေ့ရောက်တိုင်းရောက်တိုင်းတစ်လတစ်ချိန်တစ်ချိန်တစ်ချိန်နဲ့3000ကျော်4000ကိုအာယုံစွမ်းလူတန်းခဲ့တာ29လရှိသွားပါပြီ။ တရားဟောကြွားတဲ့မြို့ရွာဒေသတွေမှာဆောင်ရွက်ပေးသူလွယ်ကူပါကမြို့လုံးမြို့တန်ငါဆွမ်းလောင်းခဲ့တာ18မြို့နယ်ရှိသွားပါပြီဘိုးဘွားရေးသားတွေလည်းလမ်းမီယာကျွေးမွေးခဲ့တာ10မြို့နယ်ခန့်ရှိသွားပါပြီမြန်မာပြည်တန်ငါတရားကျော်စာသင်တိုက်တွေလည်းလမ်းမီယာ1000 1000ကျလူခဲ့တာကျောင်းပေါင်း130ကျော်သွားပါပြီ။ ရိတ်သားတွေတပေါင်းတပေါင်းကြလူခဲ့တာရိတ်သားပေါင်း80ကျော်သွားပါပြီအမေရိကန်ရောက်ခြင်းကနယူဂျာစီပြည်နယ်မှာလောကချမ်းသာမြည်တော်နဲ့မြန်မာဗုဒ္ဓဘာသာဖေရတဲလို့ပရမအကျဉ်းဒုတိယအကျဉ်းတတိယအကျဉ်းတသိန်းတသိန်းကြစီ3သိန်းကြဒါကိုစိတ်ဝင်စားတဲ့မန္တလေးမြို့36လမ်း63လမ်းတကားကုလဝင်းမှာပြုံးကြည်တို့က မြန်မာပြည်ဗုဒ္ဓဘာသာမြေပေါ်မှာချက်ဆိုတဲ့ဘုရားရှိခိုးကြောင်းနေပလီတွေဆောက်ထားတာတွေ့ရမြင်ရတော့ခရစ်ယာန်နိုင်ငံအမေရိကန်ဆိုတာခရစ်ယာန်နိုင်ငံမှာအဲ့ဒီနိုင်ငံမှာတည်ဆောက်မဲ့လောကချမ်းသာဘုရားအတွက်အင်မတန်မှစိတ်ဝင်စားလို့တပည့်တော်နှစ်မပိုင်းဘူး တစ်ချိန်တစ်ချိန်အရစ်ကြတစ်သောင်းတစ်သောင်းလူပေးရစေဆိုပြီးတော့လူဒါနာ16လတသိန်း9000ရှိသွားပါပြီ။သခိုင်းမြို့သခိုင်းမြို့နဲ့တဲ့အုံနေပင်ကြီးရွာတကားကိုအောင်ဆမ်းမအေးတုတ်တုတ်က3သိန်းကြမေဒီလာမြို့ကြော်ကြော်ပုံနှစ်တိုက်မြင်းမြင်းအေးကမွေးနေ့မင်္ဂလာတရားပွဲကျင်းပပြီးတော့အမေရိကန်ဘုရားအတွက်3သိန်းကြ အဲလိုပဲထောက်တာဤကျော်ထောက်တာခိသံဝေရဝပရမအကြီး9000ကျကိုနေဝင်းမိုက်9000ကျကိုနေမျိုးအောင်မညွညွ9000ကျစသည်ဖြင့်ရန်ကုန်ကြောက်ရကဖြူပကညောင်ဦးမိထီလာမြင်းကျရခိုင်မန္တလေးအနေနဲ့ကလူဒါနာယနေ့အလုံး33သိန်းခန့်ရှိသွားပါပြီအဲ့ဒါ3သိန်းတော့ဟိုရောက်သွားလို့ကျန်10သိန်းလောက် အခုဇန်နဝါရီမှာအမေရိကကိုတော့ကြွလာတဲ့အခါစင်ရင်စရာနဲ့ဘုန်းကြီးများက အနှံလိုက်မှာပါအဲ့ဒီထဲမှာလက်စွပ်လက်ဝိယရဏလက်စွပ်73ကွင်းနှစ်တောင်းအဲနှကနှစ်ရံဆွဲပြားတစ်ခုပါပါတယ်ဒါကြောင့်နည်းနည်းရရကဘုန်းကြီးတို့တရားဓမ္မတွေလည်းပဲ မိမိတို့ရဲ့မြန်မာပြည်ဗုဒ္ဓဘာသာနိုင်ငံမှာချက်ပလီတွေစောက်နေသေးတာပဲခရစ်ယာန်နိုင်ငံမှာတိစောက်မဲ့ဘုရားအတွက်အားတက်သရောပါဝင်လှူဒန်းနိုင်မှုရာဘုန်းကြီးများကအတိပေးကြည်ညာပါတယ်ရှိစေအဲဒီလိုဘုန်းကြီးများရဲ့သီတကုသိုလ်တော်ဟာယနေ့ကြက်သိမ်းပေါင်း139သိန်းရှိသွားပါပြီအဲဒီကုသိုလ်မင်္ဂလာတော်တို့ကို 52ကြိမ်ဩဝါဒခံယူပူဇော်ဘုဒ္ဓမမင်းသူတော်တင်းတို့သာဓုခေါ်ခွင့်ရသလိုအာယဝံပြောသာဓုခေါ်ခွင့်ရဒုမမှုရှာတိမိခင်ကြီးထိုမိခင်ကြီးပြည့်စည်သည်မှာဘာဝိရှင်မြတ်ဟုသင်္ကန်းနဲ့ရှင်ဟံပြုတော်မူလို့သက်တော်80ဝါတော်30အရာဘဝနထံဆံလွန်လည်းပြီးဖခင်ကြီးဥဒ္ဓမိကနဲ့ ယနေ့52ကျဲရင်မြောက်ယေရှုတော်ရှင်မာတိဆရာတော်ဘုရားဩဝါဒခံယူပူဇော်ဝရမသဘင်သူတော်ရှင်တို့ရဲ့မိခင်ဖခင်ဆွေခြင်းမျိုးဆက်ပေါင်းတို့ကိုပလင်ပွေကနဲ့ဥကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မိမာတာပိတာရောဗုဒ္ဓသာဒေတိတံဓမ္မဒေသနာ ဂါတဌာနာကံတဝနာသူနန္တုဣဒမန္တပံမာတာပိတရောမိဘကျေစုမြတ်မို့ဥကိုယေစုကမျောလွန်တိတ်ပေါ်၍ဣတ်တော်လေတနုရိုင်းတလည်း နေညာမမေ့ဘဝင်ခွေလေနေရွေမယမရဏသေမေမမြင်အနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့သာလမြဖြောခမဲတော်မဲတော်များနဲ့ယနေ့52ကြိမ်မြောက်ကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးဩဝါဒခံယူ ပူဇော်ပွဲမဲဆင်နွယ်လာကြတရားဓမ္မအပေါင်းသူတော်ကောင်းတို့ရဲ့မိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့သည်ဤရမဏပန္ဓမစီကြီးရိုက်ချော်တီဖို့ဖာဏီပြုပြင်တန်ခါရှင်သည့်ပလင်မွေနံရန်ကုန်မြို့ မဟာစီသာသနာရိပ်သာဖန်ရင်ဓမ္မယုံဓမ္မမန္တတော်အတွင်ရှိသို့ဇာတဒါနာကမ္မတကဓမ္မတာကြောင့်ဖြစ်ရိယာယသန္တရာဘဝဘုံဌာနရှိကအာဂန္ဓဝနာသမောင်တဝါစေရနာထား၍ ရွှင်အာဝံပြောဖိတ်ခေါ်လေသံနာယံကြာယာခဏတော်နှင့်ဆိုလင်မကြလာရောက်ပါ၍ဗုဒ္ဓသာဟံဝါရှင်မြဝတ်သင်္ကန်းဖြင့်တင်လံချေယုံပလင်ဘုံဝဲညာဟုံကွန်မြူတင်တုရှက်တန်သာယဟံဤ ဒေရီတာရှင်းမင်းကိုသာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုံးပုံမိတက900ရနိကေကိုယ်သွဲအင်္ဂါဓမ္မခန္ဓာ7400မှာပါဝင်သည့်ဇူလာသူဘာဒဝတ္ထုသုတ်တံခောနိနဲ့အဝေ34 သူပထာလူမိတ်ကလေးခေါ်တဲ့ဓမ္မကထာဒေသနာတော်ကိုသူနန္တုကြည်သာရွှင်ပြအာရဝံမြောသာတော်ထမောက်ကောင်းညိုရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါ နာကြနိုင်ရပါစေကုန်တည်းဦးမချနဲ့ပါဖရာမထဲနဲ့ဦးချတာမကြီးမညာဆိုတော့ကြည့်မကောင်းဘူးဒီတိုင်းလေးနေတာကပိုကြည့်ကောင်းပါတယ်ပါဖရာလည်းမထဲပါနဲ့ပါဖရာမလို့အပ်ပါဘူး ကိုင်းရှိစေမိဘဖိတ်ခေါ်သံကြားရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲမိဘနှစ်ပါးမှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလင်ယောက်ျားဘယ်နှယောက်ယူရနိုင်တယ်မယားမိန်းမဘယ်နှယောက်ယူယူရနိုင်တယ်သာသမီဘယ်လောက်မွေမွေမွေနိုင်တယ်မှန်ရလားပြိတ္တာ အေးတရုတ်ကလာပုံနာမွတ်စလင်မိုင်းဇလန်ခရစ်ယာန်အမေရိကန်ယူရီးယားဒေဝကမောရီးယားလာအိုဂျပန်နီဘောပြင်းနေအင်္ဂလန်အာရှအာဖရိကရောပအမေရိကရှမ်းကချင်းကရင်ကယားမွန်ရခိုင်မြန်မာလူနာပြမသတ်ရှိတတ္တဝါတိုင်းမှာဖြင့်တကိုတဘဝအမေဆိုရာတယောက်အဖေဆိုရာတယောက်သာရှိသစ်မှာတယ်ဟုတ်ရဲ့လား ဒါကြောင့်တဘဝတာမှာရင်းစပြန်မရနိုင်တဲ့မိဘနှစ်ပြားကျေးဇူးကိုသိကြသမှာတည်တည်လျောက်တတ်ထချာရှိကစားကျင်နာကျွေးလိုကျင်နာပေးလို့ကျေးဇူးတွေစားပေးနိုင်ရပါစေအကယ်၍ဘဝတစ်ပါးပြောင်းသွားကွယ်လွန်မှလည်းကုသိုလ်တွေပြုသာဓုခေါ်စေမြဝေပြီးတော့ လက်ထွေမိဘကျေးဇူးတော်နန္ဒပိစာပေးနိုင်ကြပါစေလို့မေတ္တာအခြေခံထားလျက်မိဘများကျေးဇူးသည့်ပြန်လီပေးဆပ်နိုင်ကြောင်းကောင်းမြတ်သောနှုတ်ခွန်းဆက်စကားနဲ့ဘုန်းကြီးတို့ခနေ့ဟောနာကြီးညိုကြမှာကပါတရားသူဘတ်တာလိုမိန်ကလေးဘာကြောင့်ဒီတရားဟောရတယ်လဲဆိုရင် ခေတ်ကာလအခြေအနေရဲ့တောင်းဆိုချက်ကြောင့်ဟောရတာပါဘယ်လိုတောင်းဆိုတယ်ဆိုတာတော့ဟောရင်နာရင်သူတော်ကောင်းတွေရဲ့မနှောတွင်မှာသဘောရှင်းသွားပါလိမ့်မယ်အဲ့တော့ဒီတရားဒေသနာရဲ့ဇပ္ပနကတော့ဒူရေတန်သောပကသင်တိဣဒံသတ္ထာစေထဝနေဝိဟရန္တော အာနာတပိဏိကသာဒိတရံသုလသုဘဌာနမအာရဖကထေတိဒုရေတံနောပကသင်္တိဣတံဓမ္မအဒေသနာဒုရေတံနောပကသင်္တိအစဖြာသောဤနိနဝေသုံးနဲ့လေသူဘဒါလိုမိန်ကလေးခေါ်တဲ့ဓမ္မကထာဒေသနာတော်ကိုသာထာလူနာပြမသတ္တဝါတို့ဤ နဝမမေတဝူရိဆရာဖြစ်တော်မူသောဘုရားကိုယ်တော်မြတ်သည်သာဝတိယံကောသလတံဝေပါသာဝတိမြို့၏နောက်တောင်ရ၌ရှိသောဇေတဝနေဇေတမေတ္တနတရားပြိုင်နိုင်ယူ၍ကြောင့်ငါ၏အာနာထပိဏိကကြောင့်မာ၏တိရိသူမနာဒေဝီသို့မဟုတ်ပုံညာလက္ခဏဒေဝီတာကြီးမာကာလသငယ်ရှုလကာလာ သမီးအကြီးမာသူဘာဒသမီးလာဆုလာသူဘာဒသမီးငယ်သူမနာတို့သည်ကျောင်းမြေနေရာဝယုတိက78ကရီကျောင်းတော်ကြီးဆောက်လို့တိက78ကရီကိုလာကြယခုလိုတရားဝယ်ရီချိန်ငိမ့်တဲ့ကျောင်းရည်စက်ချဘွယ်ခြင်းမာတိက78ကရီပေါင်း54ကရီမစ်စေမနောရေယောကျွာဆောက်လို့လူတာသောဇင်ဝန်ခေါ်ချွေကျောင်းတော်၌ ဝိဟရံတောဒိဋ္ဌဝိဟာရဗျမ္မာဝိဟာရဣရိယပထဝိဟာရအရိယဝိဟာရဤလေးဝါတို့ဖြင့်မြတ်တာရှင်ပြောသရင်သုံးဆံနေတော်မူခြင်းဇူလသုဘဒနာမဇူလသုဘဒအမိယသောအာနတပဏိကသာတိတရံအနာရဘိင်ကုံသိမ့်ပြံမွေရှင်သထေဤ သမီး၃ယောက်တွင်ဒုတိယမြောက်သမီးအလဆုလသုဘတာကိုအာရာဘာဤဝသမှုအကြောင်းပြု၍အာရာဘာနောင်ယခုလူများအတုယူခြင်းစေသာရဲ့လို့ကထေတိဒေသနာကမုတ်ဖွေရလုံဖြင့်ထုံလုံးမသွေဟောကြားတော်မူခဲ့ပါပေတည်း ကူမချနဲ့ကာယဒိဋ္ဌိကတော့ဒီသုလသုဘတာဆိုတဲ့သုတ်တာသုဘတာလိုမင်္ဂလိတရားကိုရှင်အနန္ဒာကဒိုင်ယာရီမှတ်တမ်းတင်တော်မူထားခဲ့ခါရပါဝေသာလီရာတိယောသာဝရိယာလူကောသမိတကဘကဟင်္ဂမရဂုရုမစ္ဆဒိုင်ယိပိမအသောသောတွင်ကောသလတိုင်း အဝင်းအပသာဝတိမြို့ရဲ့အနောက်တောင်ရမှာရှိတဲ့ရေရဝန်ကျောင်းတရားရှင်ကိန်းအောင်နေတော်မူခြင်းကာလအနာရဘိန်တထေးရဲ့သမီး၃ယောက်တွင်ဒုတိယသမီးအလတ်ဆုလတ်သူဘရာကိုအကြောင်းပြုပြီးတော့နောင်ရခုလူများအတုယူခြင်းစေသားရဲ့လို့ဟောကြားတော်မူတယ်လို့မှတ်တမ်းတင်ထားခဲ့ပါတယ်။အေးအဲ့တော့ အနာတပိတထေးကြီးရဲ့သာသနာရေးဆောင်ရွက်ချက်ကလေးကိုရှေးဦးစွာနှလုံးသွင်းကြည့်ရနာတပိငါသာဝတိမြို့သားတိရိသူမနာဒေဝီသောမောပုံညာလက္ခဏာဒေဝီကရာသဂျိုမြို့သူအေးသူတို့ရွှေကင်ဆက်ပြီးတော့အိမ်တော်ဖက်နောက်တိရိသူမနာဒေဝီရဲ့မောင်ရောက်ဖို့ဝိသာလနဲ့အနာရပင်ရဲ့ညမတို့လည်းပဲအိမ်တော်ဆက်ကြတော့မောင်လည်းနှမလည်းအိမ်တော်ရေးပေါ့ အေးအဲ့ဒီအခါမှာနာတပိမှာသားကြီးမဟာကာလသံငယ်ဆုလကာလလူသားနှစ်ယောက်သမီးအကြီးမဟာသူပတ္တာ သမီးအလားဆုလသူပတ္တာသမီးငယ်သူမနာရဲ့လို့သမီး၃ယောက်ပေါင်းသားသမီးဘယ်နှယောက်လဲ၅ယောက်ထွန်ကားခဲ့ခါရီယံကျတော့ရာဇယုကသာဝတိခါရီယံကျတော့သာဝတိက ရာဇယုတ် အပြားလားဆွေပြားမျိုးပြရှိပွားဥစ္စာ ရှာပြီးတော့နေလာခဲ့ကြဟောယနေ့အနာရမင်းတရေကသားဆုံးသမီးဆုံးနဲ့လက်ရှိ900ရာသီယူရောင်းလို့တွင်ကျဲမဲ့ကုန်ပစ္စည်းအပြည့်တင်ပြီးတော့မှသာဝတိကထွက်ခဲ့ရာသီယူနဲ့သာဝတိရဲ့ခရီးကွာဝေးက45ယူဇနာမနယူဇနာ45 အေးပါဠိဒိရှင်နာရီနိယတိယုဇနာ14မိုင်ဝန်းကျင်မျက်မြင်အင်္ဂလန်ဒိရှင်နာရီနိယ8မိုင်ရှိပါအဲ့တော့45ရှစ်လီ360ဘယ်လောက်ပါလဲတည်တဲ့ဒီချေတွေအများကြီးပါတယ်နိုင်ငံတော်လာကအလကားယူစားနေရတာအပေါင်းလေးတောင်မှ မတတ်ကြသေးဘူးဖြစ်တယ် ဘိုင်မောင်းမလောက်အေး360အဲ့ဒါနဲ့သွားတော့ဟိုကြတော့ဘုရားမှုရှိတန်ဃာအတွက်ဆွန့်ကားဖို့ရောက်ဘရောဝိသလာတို့ချက်ပြုတ်တဲ့ကမှာဘာလို့ထားလဲလို့နာရပင်မေးတော့ဘုရားမှုရှိတန်ဃာအတွက်ဆွန့်ကားဖို့ချက်နေတာဒါကြောင့်အကိုတို့ကိုမအားလို့လာမကြိုဖြစ်ဘူးဆိုတော့အဲ့ဒီမှာဖယားဆိုတဲ့အတန်ကြားလိုက်တာနဲ့ဟောအနာတပိပီတိ၅မျိုးနဲ့ထုံပြီးတော့ အမေ့မျောသွားပါအဲ့လိုပဲ၃ချိန်ဖြစ်တတိယချိန်ဟောက်တော်ညီလေးငါဘုရားထံပို့ဟာအကိုမနေ့ပြင်ကမနေ့ဘုရားဒီမန္နမှာလာဆွံပုံပေးတော့တဝါကြီးဖူတာပါ အကိုတို့မိုင်မောင်း360ပင်မကြီးစွာသွားလာရလို့ရေမိုးချုပ်ထမင်းစားပြီးတော့နားနေအိတ်ဆက်အပန်းဖြေပါဩအကလောကဝန္တန်ဒသနာဘဂဝန္တန်ဒသနာယ ဖះကိုဖူးတွေးဖို့အချိန်မဟုတ်သေးဘူးဆိုပြီးတော့ရေမိုးချိုးလို့စာရည်သာစားလို့ဖះဆိုတဲ့အတန်ကြားလိုက်ကြတဲ့ကမယားမေသားမေသမီးမေလှဲအစီ900ဥစ္စာပစ္စည်းတွေပါအကုန်မေ့သွားပြီပဲဘာသာရေးစိတ်ဝင်စားဘူးဘာပါလဲတို့ပရိသတ်ရောကိုပါတဲ့ဖဏကလေးရောအိတ်ထဲထဲထားတော့အနာနာရှိရဲ့ နော်မေငါပနာလူမြန်သုတ်သွားမှလားဆိုပြီးတော့ဟုတ်လားပူလိုက်ရတာတရားသာနာနေရအဖို့ကွဲမှလည်းတရားနာရသေးတယ်ကိုယ်ဆောင်ကိုမပြန်တတ်မှလည်းပဲတရားကဟဲ့အေးဟိုမှာတော့မယားမေသားမေသမီးမေပြည့်စုံမေပဲဒါနဲ့နောက်ဆုံးကြတော့ဘုရားအာယုံကြောင့်သူ့ကိုယ်ရောင်တစ်ချိန်တစ်ချိန်သုံးချိန်လင်းလာတဲ့အခါကြတော့မြတ်စွာဘုရားတွေးဖို့ရသွားအဲ့လိုသွားတော့ဘုရားနဲ့တွေ့တဲ့အခါမှာတရားဓမ္မနာယူကျင့်သုံးလိုက်လို့အနာတပိဟာ သောတာပန်ဖြစ်ခဲ့ပါတယ်။ဘာဖြစ်သွားနာရဝင်ကဘယ်မျိုးသားတရားရတာကဘယ်မျိုးမှာရာဇဂျူမှာအဲ့ဒါကြောင့်ခွန်ကြီးတို့ဗုဒ္ဓဘာသာရဲ့နှစ်သာရကနိဗ္ဗာန်ဟာလက်တကံဆိုလိုချက်ကနိဗ္ဗာန်နေရာတိုင်းမှာရှိတယ်လို့တင်စားပြောရ ဘုန်းကြီးတို့တရားတော်မှာများကအေးနေထိုင်မှုဆိုတဲ့ဣရိယာပုမနဲ့နေညဆိုတဲ့အချိန်ကာလဒေသဆိုတဲ့နယ်ပယ်အေးရေချိုးရကြည်ကြည်ငယ်ဆွံ့ရမှာမကြံရှုမှတ်ကြမယ်ဆိုရင်ကိုယ့်အတွက်နိဗ္ဗာန်ဟာအဲလက်တကားမယ်ဒါဗုဒ္ဓဘာသာရဲ့နှစ်သာရတခြားဘာသာရေးတွေမှာသိပြီးမှကောင်းငင်ပုံသွားခံစားရဘုန်းကြီးတို့ဗုဒ္ဓဘာသာကအရှင်လတ်လတ်ကိုနိဗ္ဗာန်ရနိုင်တယ် ကိုဘာသာကိုစိတ်ဝင်စားကြစမ်းမျက်နှိုးကြစမ်းလို့ပြောလို့လား။ကိုင်းရှိစီဗျာအဲ့လိုနဲ့ဆိုပြီးတော့မှငဘောအစည်းပွားရေးရတဆောင်သွားခဲ့တဲ့လဲစီ900ရာဇီယိုနေရမြဘုရားမိုးရှိတန်ခါဆုံးလို့ကြွေးပြန်တဲ့အခါမကုံခန်းနိုင်တဲ့ပစ္စည်းတွေကြောင်းထဲမှာကိုတော်ဆောက်ပြီးတော့လှူဒန်းထားခဲ့တယ်ပြီးတော့ဘုရားတာဝတိကိုလည်းကြွတော်မူပါအဲ့ဒီဘုရားကြွတဲ့အခါမှာ တနေ့ရှင်းမိုင်ညဒေယူဇနာနှုတ်တနေ့ရှင်းမိုင်ညဒေယူဇနာနှုတ်နားနေပြီးတော့အိတ်ဆက်အပန်းဖြေဖို့တကြောင်းတကြောင်းကိုတသိန်းတသိန်းကိုဆိုပြီးတော့45သိန်းဘယ်နှသိန်းအဲတော့တန်ခါရင်ပေါင်းဖော်တွေကဟိနာရပိမိုက်လာကြီးလားဖះမှုကြီးတန်ခါတညာတာလေးကျိမ့်ဆက်မဲ့ကြောင့်ထယံငါကမိုးလေးဆိုတော်ရောပေါ့ကွာ ဒီ45သိမင်းရဲ့ရှိပွားရေးအခြေခံမှတက်လိုက်မယ်ဆိုရင်မင်းမှလည်းရှိပွားဥဇာတနာဥဇာပစ္စည်းတွေတိုးတက်လို့လက်လုံးအလုံးလက်မဲ့ဆိုတဲ့ပုံကိုယ်တွေလည်းပဲမင်းအရှင်ပြေသွားနိုင်တာပေါ့အဲဒါအနာတပိန်ကအေးလေမင်းတို့ကငါလိုမှတရားမမြင်တော့ဒီလိုစကားပြောထွက်ကြသေးတာပေါ့ငါလိုသာတရားမြင်မယ်ဆိုရင်ဒီစကားမင်းတို့ပြောထွက်မှာမဟုတ်ပါဘူးကြည်မူပြောင်းသွား ပုရုဇဉ်ဘဝတုန်းကတော့လဲစီ900နဲ့စီးပွားရေးကိစ္စသွားအရိယာဖြစ်လာတဲ့အခါကျတော့ဟောအကုန်လုံးကုသိုလ်ရေးဘက်ပြောင်းသွားတယ်ဘယ်ဘက်ပြောင်းသွားအဲ့ဒါလဲနမူနာယူเสียရပဲပြိတ္တတို့ဗုဒ္ဓဘာသာတွေကဘာသာနဲ့လူမျိုးပေါ်မှာအားပြော့နေသေးတယ်ဟုတ်ပလားအေးအဲ့ဒါပဲကိုင်းရှိစေ အဲ့ဒါနဲ့ဆိုပြီးတော့သာဝတိရောက်တဲ့အခါ54ကလေးကုံเจ้าကြီးဆောက်အဲ့လိုဆောက်တဲ့အခါဘုရားမိုးကြီးတန်ကသူဆောက်တဲ့ဇေရဝမှာ19ပါဟောပုံညာဝရဏဝိသခါတို့ ဆောက်တဲ့ပုပ္ပါယုံเจ้าမှာ6ပါပေါင်း25ပါအဲ့ဒီတော့ကတဲ့အနာတပိန်ကဆိုင်ရင်နာနာဖို့ဆိုတာလို့သူ့ရဲ့မိသားစုเจ้าမာယီတိတိသမနာဒေဝီ သားကြီးမှာအကလာသမီးကြီးမှာသုဘတာသမီးအလားရှုလသုဘတာသောတာပန်အဖြစ်တိုင်းအောင်သူတရားတော်မှာ အထုတ်ခိုင်းပါသမီးငယ်လေးကြတော့ပါရမီထူးလို့ဆယ်နှစ်မပြည့်မီဆိုပြီးတော့သဂရာကံတည်ခဲ့ပါတယ်ဟော သားလေးမောင်ကာလဘသူကြမ်းနေတဲ့အဲမကြက်တဲ့ပဲစုံမျိုးခေါ်တယ်လို့အရိယာ family ထဲမှာပုထုဇဉ်အဖြစ်နဲ့မနုမနစိစသလေးကြမ်းနေတယ် အဲ့တော့အနာတပိန်ကငါခဲ့သို့သောပုဂ္ဂိုလ်ရှိတဲ့အခါဒီကလေးကပုရုဇဉ်အဖြစ်နဲ့အပယ်နှင်းရင်တော့မသင့်တော်ပေဘူးငါရဲ့မိဘရဲ့ကြီးမားသောမေတ္တာနဲ့ကလေးအပယ်မနစ်အောင်တော့ချစ်ပြရပေလိမ့်မယ်အဲ့ဒါနဲ့စဉ်းစားတော့ဩငွေဆိုတာသိကြကြိုက်အဲ့တော့ငွေနဲ့သားကလေးအပယ်မလားရအောင်ငါဖျားရောက်သိမ့်သွင်းမယ်ဆိုပြီးတော့သား ဥပုပ်တရက်တရက်စောက်ရင်အဖေငွေတရားတရားပေးမယ်အဲ့ဒါနဲ့ဥပုံစောက်အင်းဟုတ်ပြီဆိုပြီးတရက်တိုးလိုက်ကိုင်းသာကနေ့ဂါထာတပုတ်တရားတပုတ်ရရင်အဖေငွေတစ်ထောင်ပေးမယ်အဲ့တော့မောင်ကလာပရမတော့ငွေလိုချင်တဲ့စိတ်နဲ့ဆိုပြီးတော့သွားတရားနာတရားကအနာရဘိတထေကြီးရဲ့ဆန္ဒမောင်ကလာရဲ့ရည်ရွယ်ချက်ကိုသိတော်မူတော့ ဒိဋ္ဌံလိုက်တယ်မောင်ကာလသဏ္ဍာမှာသောတာပန်တရားမတည်သမျှတရားမမမိစေတည်းမောင်ကာလကတော့ဒီလိုမဟုတ်ဘူးငါတရားကြိုးစားပြီးတော့နားထောင်မှသာမယ်ကာနာတပုတ်ရရင်အဖေထံကငွေတစ်ထောင်ယူပြီးတော့တငယ်ရင်ပေါင်းသိရောင်ရင်များနဲ့စားမယ်တောင်းမယ်ပြောမယ်ပါမယ်ကာရာအိုကေဆုံမယ်ပေါ့ဗျာဒီခေတ်နေအပြင်ဆိုရင်အဲ့ဒါနဲ့ရှေကမနောက်ကမေရှေကမနောက်ကမေကြာတော့မောင်ကာလသဘောထားပြောင်းသွား

အဲဒီတော့ဒီဖရာရဲ့တရားဟာဘလောက်အနှစ်သာရရှိတယ်ဆိုတာသိအောင်ငါရှုဆိုင်ငါမယ်လို့စိတ်ဓာတ်ပြောင်းသွားတယ်။ဘာဖြစ်သွားတယ်။အဲဒီလိုစိတ်ဓာတ်ပြောင်းပြီးတော့မှနာယူခြင်းသုံးလိုက်တဲ့အခါပြိတ္တရေတရားဆုံးတော့ဘုန်းကြီးတို့တရားရှုမှခိုင်းတယ်လို့အေးဘုရားကလည်းတရားရှုမှခိုင်းတဲ့အခါမှာမောင်ကားလာသောတာပန်တည်ပါတယ်။မောင်ကားလာဘာဖြစ်တယ်။အေးဆိုလိုက်သာသမီမြတ် ရှေအဘိုလင်းနာရပိလာသန္ဓာစေခြင်းကာလจิตာစေစာသွန်သင်တရားပေရှောင်းရည်ဥပုပ်ဝင်တထောင်ပေနာယီတရားပင် အာသမီများရှစ်အဘိုလင်ငါရပိလာစံထားစေခြင်းကာလချစ်သာစေစာသွန်သင်တရားပေဆောင်ရည်ဥပဝင်တထောင်ပေ နာယီတရားပင်အေးဒီဇလမ်းမှာလူကြီးသူမသင်္ကန်းစာယူဖို့အေးငါတို့ဟာကိုသားသမီးကိုစားကြွေးရုံအဝတ်စင်ရုံပညာသင်ပေးရုံအိမ်အောင်ထပ်ပေးရုံနဲ့တာဝန်မကျေသေးဘူးယနေ့လူမိဘများဟာကိုသားသမီးကိုအေးအစားပေးအဝတ်စင်ပညာသင်အိမ်အောင်ချပြီးသိပြောပြီလို့ဟောသလို အတွေးလေးတွေနည်းနည်းလိုနေကြပါတယ်ဒါဟာတဘဝတဏ္ဍစာပါတကယ်တော့အနာတပိတတိကြီးသူ့သားလေးအပယ်မနစ်အောင်ချစ်ပြလိုက်တာမှတကယ်အချစ်စစ်အချစ်မှဒါကြောင့်သားသမီးများချစ်အားပူလင်တဲ့ကိုသားသမီးကိုတကယ်ချစ်စစ်ချစ်မှဆိုရင်အပယ်မလားရအောင်ချစ်ပြကြတာပေါ့အဲ့ဒါချစ်စံနမူလဲခေါ်လိုက်တယ်ဒါမှမဟုတ်အဖို့တန်သည့်အချစ်ပေါ့ဘာအချစ် အေးအဲ့ဒါသာသမီများဒီခေတ်တော့ကိုရဏပြောသလိုစာကြွေးအိုးပိပညာသင်အိမ်တော်ဤသားကြမွေးပြီဟိုတို့သိပြောပြီတို့သားသမီးတွေအတွက်အေးရပြီလို့ဟောသလိုယူဆနေတာလေးတွေကလိုအပ်နေပါသေးတယ်ပြိတ္တာအဲ့တော့တရားဆိုတာမြန်မာသာဖတ်တတ်ရင်ဘယ်သူဖြစ်ဖြစ်ဖတ်လို့ရအဲ့ဒီထက်ကပွိုင်ကလေးတွေယူပြီးတော့ကျင့်သုံးဓမ္မသာလင်တတရားရရဲ့မှာပါဓမ္မမဟုတ်ရင်သူ့ဝန်နဲ့ဆန်ရွှေနှပါနားပံပြီးတော့ပြန်သွားမှာပဲအလုံးသဘောပေါက်မလား ဘာပေါက်တာတော့သဘောလေးထဲပါ လူတွေကအများကြီးဩအခွန်လွယ်စည်းတွေဖွင့်တာတွေပိုက်ဆံမပေးရပါဘူးတကယ်တည်းမှပဲနော်ထားရောက်နေကျူရှင်ဆရာမတွေစားသာနေတာဒီကိစ္စကျူရှင်မပေးရရင်သမစ်သားမဝင်အိတ်မပြောဘူးအမေမမွေးသေးဘူးဗိုက်ထဲကအောက်ရိုးထွက်ပြီးကျူရှင်လိုက်နေရသဘောပေါက်ရလားအေးအေးအေးအဲ့ဒီသဘောလေးထည့်ပြောအရင်မရှိပြားမရှိပေါက်ပါတယ် ကိုင်းရှိစေဗျာအဲ့ဒါမိဘများရဲ့စံနမူယူတဲ့အောင်ဖယံလက်ထက်ကိုကမိမောင်းထုတ်ပြတယ်ဒါပေမဲ့တို့လူတွေကအဲ့ဒါလေးကိုဟောကောင်းယူနာကောင်းယူဆိုပြီးနာသွားတော့ခနေ့အထိတို့ရဲ့မိဘတွေဟာသားသမီးပေါ်မှာတကယ်အချစ်စစ်အချစ်မှမရှိကြသေးပါဘူးပြိတ္တာဟုတ်ပလားအေးအဲ့ဒါကိုသတိထားဟောမိဘကသားသမီးပေါ်မျောလင်းခြင်း၅မျိုးရှိ ပိဇဌာနာနိသမ္မာသမ္ဗုဒ္ဓမိစ္ဆန္တိပန္နိတာဘဒဝနောပရိတတိကိစ္စဝနောကရိတတိကုလဝန္တေရှိရန်ဒိဋ္ဌိထာယဇံပတိပိစတိအထာဝါပနာပေတနန္တခိနာနုပဒတတိသာမိဘတိုင်းကသာသမီပေါ်မှာမျောနှင့်ထားတဲ့လူလားချက်၅မျိုး၁ငါတို့အသက်ကြီးသွားရင် သားသမီးတွေကတို့ကိုပြန်လီပြီးတော့ကြွေးမွေးပြုစုကြလိမ့်မယ်။နင်းငါတို့ဆောင်ရွက်ခဲ့တဲ့ကိစ္စလုပ်ငန်းတွေကိုသားသမီးများကပခုံးပြောင်းပြီးတော့ဆောင်ရွက်ကြလိမ့်မယ်။သုံးအေးဘတော်ဝါနောပရိတ္တိကိစ္စဝါနောကရိတ္တိကုလဝန္တေရှိတံဒိဋ္ဌိငါတို့ရဲ့ကုလအမျိုးဝန်သားကအနွယ် တို့ရဲ့ဗုဒ္ဓဘာသာမြန်မာအမျိုးအနွယ်ကိုထိမ့်သိမ်းရလိမ့်မယ်လို့မျှော်လင့်ရတယ်ဒါလေးကိုသတိထားခဲ့ပါပြီးတော့ကျဲချက်ပြောမယ်ဟောတာလေးလည်းသတိထားပါပြိတ္တာနာမငါအထဝပဏ္ဏပေတနာဒဂိဏနုပရတတိတို့များဘဝတစ်ပါးပြောင်းသွားကွယ်လွန်သွားရင်တဲ့တို့သားသမီးတွေကကုသိုလ်ပြုပြီးတော့အမျှဝေလိမ့်မယ်လို့မျှော်လင့်ကြပါတယ်မိဘတိုင်းရဲ့သားသမီးပေါ်မျှော်လင့်ချက်ဘယ်နှမျိုး အေးအဲ့ဒါကြောင့်ခေါင်းကလူကြီးသူမများကသားသမီးအပေါ်မှာဟောဟောဒီလိုချစ်မျိုးမှအဖို့တံမေရာလို့အဖို့တံချင်းနဲ့ချစ်ပြတယ်လို့သားသမီးများကလည်းပဲမိဘခြေရာကိုနင်းနိုင်ရမိဘရဲ့လိုအပ်ချက်ကို ပြန်လည်ဖြည့်စွမ်းမှသားကောင်းသမီးများဖြစ်ပါလိမ့်မယ်အေးယနေ့ကိတို့အသားမီနာကမြွန်းညွန်းလွန်ကဓမ္မမမျိုးဆက်သစ်ပေါ်လေး အဲဒီပုဂ္ဂိုလ်တွေကဘာလို့မိန်းကလေးတွေကလည်းပဲအလှပြင်းအဲဒီဖြစ်ပြီးတဲ့အခါကျတော့မှဟောတမျိုးလုံးအတွက် ဆိုပြီးတော့ဖြန့်ဝေလိုက်တာဆိုကြည်သာဘာဝတိပြေခုဏကရေလူနေများလာသည်ငါကလေးမအရိယာရှစ်ကားနေကြသည် ဟောတာဝတိတန်ပေါင်း80ရှိအနာသပိအနာစီယူယူဖက်တဲ့မျိုးကြီးကိုတာဝတိချလိုက်တဲ့အခါမှာသူ့ရဲ့ဇေရဝန်ကျောင်း19ဝါဝိသခါတို့ရဲ့ပုဗ္ဗာန်ကျောင်းမှာ6ဝါပေါင်း25ဝါဝါဆိုဝါကပ်ပြီးတော့မနဲ့နေ့ညသိုးသလိုတရားဓမ္မတွေဟောပေါ်ညွှန်ကြားတော့တန်ဟောတိမြို့လူမြို့သားတွေတကယ်စိတ်ဝင်တစားနဲ့နာယူမှတ်သားကျင့်ပွားအထုတ်လိုက်ကြတာ တန်ပေါင်း90ကဘာဖြစ်ကြတယ်သို့နဂတိကကလျာဏမုတ်ချဖြစ်တော်သည်အေးတန်ပေါင်း20ကကလျာဏဒါကတော့အန္ထပုရုဇဉ်ကလျာဏပုရုဇဉ်ဆိုတာကိုယူပြီးတော့အတူကောက်သုံးလိုက်တယ်ကလျာဏဆိုတာကုသလသဘာဝကလျာဏအရာသူတော်ကောင်းကိုပြောတယ်ကလျာဏဆိုတာ အေးအရိယာမဖြစ်သေးတော့လည်းပဲအရိယာလောက်နိဗ္ဗာန်ကံ၅ပါးလုံရအဲ့တော့သံမောင်း80ဆိုတဲ့သာဝတိမျိုးကြီးဟာသူသမတသူသမဂုသူသာအရာမလွန်ကျူးလိန်လီမပြောမူရဲ့စေဝမသုံးစားကြတော့ဘနောက်အီးချမ်းလိုက်မလဲဆိုတာမျှော်ကြည့်လိုက်ကြဒါကြောင့်အပီပီအနေနဲ့အရရကလာချတဲ့ဘုန်းကြီးတို့သူတော်ရှင်တွေလည်းပဲ အဲ့ဒီတာဝတိမြို့သက်ဖွဲ့တရားဓမ္မကို နာယူပါကျင့်သုံးပါဓမ္မအေးချမ်းသာယာဖြစ်ပါလိမ့်မယ်တိုင်းပြည်တကယ်အေးချမ်းသာယာရင်ဒါပဲပြိတ္တာအောက်ဒီဆုံးမြေဝါရင် သောတာပန်ဖြစ်မှကံ၅ပါးလုံခြုံတယ်ကံ၅ပါးလုံခြုံရင်တမ္မူခိုမူဟုတ်လားပြီးတော့အိမ်တော်ရေးပြမမှုလိန်ဒီပြောမှုသစ္စာမရှိမှုမူရည်စေဝါသုံးသက်မှုတွေအားလုံးငြိမ်းသွားမှတကယ် ကဘာနဲ့တိုင်းပြည်ကငြိမ်းချမ်းပါလိမ့်မယ်ဟုတ်ပလားအေးအဲ့ဒါလေးတွေသတိထားကြဖို့ကိုင်းတာနဲ့ဆိုပြီးတော့ဒါအနာတပိန်ရဲ့တိတပင်ကောင်းတော့ငှက်တောင်းခိုးတိမ်အောင်ကောင်းတော့အပေါင်းချမ်းသာဖို့ဒါကိုဘုန်းကြီးတော့မေ့ပြပြီးဇာလန်းလေးယူလျှောက်ပြောပြီးဒါနဲ့ပြီးခဲ့ကြတယ်မပြီးရပါဘူးအဲ့ဒီထဲမှာခေါင်းကလူကြီးတွေကလည်းသင်္ကန်းစာယူရလူငယ်တွေကလည်း ဘာသာနဲ့လူမျိုးအကျိုးရှိရာအကျိုးစီကြောင်းကိုဆောင်ရွက်ရမယ်လို့ဆုံးဖြတ်ချက်ချဖို့မှန်ရလားကဲအဲ့လိုပြောပြီးတော့လောကမှာသကပုံလေးကဗမျိုးအဘိုးတူတဲ့အဲ့တော့အနာရမင်းရာဇီယိုယူလာတဲ့အရိယာမျိုးစေ့ကိုတာဝတိချပြီးတော့လူပေါင်းခုနကလေးသမ်းပေါင်း80ကို သူသည်တရားဓမ္မတီအောင်ဆိုပြီးတော့မျိုးစေ့ချခဲ့တယ်လို့ သူ့ရဲ့သမီးအလတ်စုလသုဘတာဘယ်သူပါလဲအေးသူကလည်းဘာမျိုးဘိုးတူဆိုပြီးတော့မှဘာသာသာသနာလူမျိုးအကျိုးရှိအောင် ပြုခဲ့ပုံကသိနမူနာယူတတ်တယ်အချင်းချင်းပြောရရင်သူ့ကိုအမိပြုပြီးတော့ဟောတာဝတိမျိုးသားစတုရာတိတိပါဏသာသာနိဓမ္မပိသမယော8400ကျွတ်တန်းဝင်နေဗျာဘောဓဘာဖြစ်ကြတဲ့အရိယာဖြစ်ကြတဲ့ပေရကပိတ်ကြတဲ့ပေါ့ ဟောဥက္ကမြို့သူမြို့သားလည်းသရုရာတိပါဏဝါပါဏိရမဘိသမယော14400ကျွတ်တန်ဝင်ကြတဲ့အရိယာဖြစ်ကြတဲ့အပေရကပိတ်ကြတယ်နောက်သာဝေပိဥက္ကနဂရသတ္ထာသမ္ပန္နာဟေသုံးနဲ့အေးဥက္ကတမျိုးလုံးကိုလည်းသတ္ထာသမ္ပန္နာသတ္ထာဆိုတာဘုရားတရားသံဃာကံကံဤအကျိုးဟောဒီ၅မျိုးမှာယုံကြည်လက်ခံတာသတ္တတရားတမ္ပန္နပြည့်စုံတဲ့ အဲ့တော့သာသတရားပြည့်စုံတယ်ဆိုတာဟာယနေ့ခေတ်ဟောဟာရနဲ့ပြန်လိုက်တော့အလုံးဗုဒ္ဓဘာသာဝင်တွေဖြစ်သွားကြတယ်။ဘာတွေဖြစ်သွားကြတယ်။ကြည်ဘာမျိုးအနာတပင်ရဲ့သွေးဟာကြည်စမ်းသုလသုဝါဒမိမသားဖြစ်ပေမဲ့လို့ဩကတမျိုးလုံးအလုံးဗုဒ္ဓဘာသာဖြစ်အောင်ဆောင်ရွက်သွားဖို့ဒါဘုန်းကြီးတို့ပြိဿနမူနာယူဖို့ဟုတ်ပလား အေးဒါရောင်နဲ့ဒီသာလာရဲ့ကြောယုကတော့အနာတပိန်လူပြိုတော်ဘုံက16နှစ်သားမှာတက်ကသီလာဆိုတဲ့မြို့ကိုသွားပြီးတော့ပညာသင်ပါတယ်အဲသူတို့ခေါ်တော့တက္ကစီလာဘုန်းကြီးတို့ကတက္ကသိုလ်ကဘာငါတော့ University လို့ခေါ်ပါတယ်အတတ်ပညာ18မျိုးသင်ယူရမယ့်နှစ်က16နှစ်ဘယ်နှမျိုးပညာသင်နှစ်က18 အဲ16နှစ်ဒါလည်းပဲရှေးစနစ်ကလေးကအေး16နှစ်ဆိုတော့ခွန်အားကလည်းကောင်းကိုအားကလည်းကောင်းတယ်ညာအားကလည်းတွန်းတိုက်တိုက်ကြကြကြနယူစုလို့ဆိုတာမျိုးအဲ့ဒီကြတော့မှမိဘကကင်သားမင်းရဲ့ကာယအညာနာအားတွေတက်ကသီလာမှာသွားပြီးတော့အသုံးချလိုက်စမ်း in tight all tight ဒါကုတ်လန်တို့စင်ကြည်မြင်စီအေးဓမ္မတမနုဿဖြတ်ဆုံးအကုန်လုံးဆိုပြီးတော့သင်လိုက်တာ အဲ့ဒီမှာဥက္ကမြို့ကတထေသားကလည်းလာပြီးတော့တက်ကသီလပညာသင်တယ်အနာရဘိန်နဲ့ဥက္ကတထေတို့ဟာအတူသွားအတူလာအတူပညာသင်လိုက်ကြတာ16နှစ်မနက်နေ့အဲ့တော့အင်မတန်မှကျွမ်းဝင်ရင်းသည်လို့သူသဘောကိုသိကုသဘောကိုသဘောသူသိဗဇာကဥမဘနခွေလို့အဲ့ဒါလောက်ကိုထဲဝင်ပြင်လို့သိကျွမ်းပြီးတော့မှအင်မတန်ချစ်ခင်လို့ဟဲ့ မင်းမာသားမွေးငါမာသမီးမွေးပေးစားကြစရာမင်းမာသမီးမွေးငါမာသားမွေးပေးစားကြစရာနှုတ်ကတိပြုခဲ့ကြ။ဂိုင်း16နဲ့ပညာသင်လို့ပညာတတ်တော့ကိုယ်စာတိနဲ့ကိုပြန်ရောက်ကြ။အဲ့ဒီကြတော့အသက်32နှစ်ဘယ်လောက်လဲ16နှစ်သားကပညာသွားသင်တယ်တက်ကသီလမှာ16နှစ်ကြာတယ်ပေါင်းလိုက်တော့ အဲဒီကအပြန်ကြမှာအိမ်အောင်ကြပါတယ်ပြိတ္တပညာလည်းပဲရှိတယ်ဘဝအတွေ့အကြုံလည်းများတယ်အဲဒီခေတ်ကတော့ကြီးငငယ်ရွယ်ရွယ်ကလေးတွေနဲ့အိမ်အောင်ကြီးပဲစီဝါကြီးပဲလိုက်လိုက်ကြတော့တို့မြန်မာတွေဟာဟမ်နုမဲ့ကလေးလိုပိန်မဲ့ကလေးတွေဖြစ်ကုန်ကြတယ်အိမ်အောင်ကြီးမှလည်းပဲတကယ်အောင်အောင်မြင်မြင်မဖြစ်ကြဘူး အခုမမွေးသေးဘူးကလေးကတခါတည်းပဲဆရာဝန်အပ်ပြီးတော့ငွေနဲ့ဆက်ပြီးတော့လာခဲ့ရတာတွေကဥမမဲစာမမြောက်ဟောတာဖြစ်လာတာဟုတ်မလားဂိုင်းရှိစေအဲ့ဒါနဲ့ဆိုပြီးတော့နာရပိန်ကလည်းရာဇီယိုမျိုးသူတိတိသူမနာဒေဝီတော့မဟုတ်ပုံညာလက္ခဏာဒေဝီနဲ့အိမ်တော်ကြလို့သားဘယ်နှယောက်သမီးဘယ်နှယောက်ဟာလက်ထောင်ပြတာတော့မှန်အောင်ဖြေနိုင်တယ်တန်လုံးချို့အောင်စေ policy ရပြောရတာကိုကဲအဲ့ဒီမှာကြည့်ဗျဟောဥက္ကတတိကလည်းပဲအိမ်အောင်ကြတော့သူ့မှာသားသမီးမွေးတယ်စာထဲမှာတော့သူ့သားသမီးဘယ်လောက်ရှိတယ်မအောင်တနေ့ကြတော့ဥက္ကတတိလည်းအရွယ်ရောက်လာတဲ့သူ့သားနဲ့အေးတာဝတိရောင်းလို့တွင်တွင်ကျဲမဲ့ကုန်ပစ္စည်းလက်အစီ900တင်ပြီးတော့မှဥက္ကမျိုးကလာခဲ့ အဲ့တော့ဥက္ကမျိုးနဲ့သာဝတိမျိုးသာဝတိနဲ့ဥက္ကမျိုးရဲ့အကွာဝေးကယူဇနာ120ယူဇနာဘလောက်ဒီယူဇနာ8မိုင်ဆိုတော့ဘယ်နှမိုင်မှာလဲ960ဘလောက်တော့နတ်ဘင်္ဂါကြတော့မှလေဆိုင်ကချိုလိန်လေးတွေဝယ်ပေးပြီးတော့မူဂျိုချောင်းကိုသွားအပ်ပေးအောင်တလောက်ကလေးကိုမတတ်တော့ဘူးတို့ပညာရေးကလည်းပဲ ဟင်ခက်ကွေးပြင်းသားနဲ့ရွာတကြီးရောက်ဆိုတာလိုပဲဟုတ်လားအဲတော်ကြတခါတည်းစမ်းသတ်ထားတဲ့လူတွေကအိုပြီးတော့သားသမီးတွေမရကုန်ပြီအဲတော့မိုင်မောင်းမလောက်လဲစီပါအောင်နွားကောင်ရီဟောမလေးဟောဟောဟောဒီဟောဒီလူတွေတော့ဧကနာဘိက္ခလာတာနဲ့တူတယ်လဲစီနွားကောင်ပဲဆွဲတယ်လဲစီဘယ်လောက်လဲ ဝါကောင်းရဲ့ဒီဟာမိုင်မောင်အလွယ်ပြောတထောင်ပြိဿအဲ့ဒီမိုင်မောင်တထောင်ကိုဒီနွားနှစ်ကောင်နဲ့ဘယ်လိုလုပ်မောင်းပါခွာနာရှာနာကြတော့သူတို့သွားဆွဲမှာဒါကြောင့်တို့လူတွေသင်ရင်ခြာရင်မှာတုံးတယ်အဲ့တော့အ ਨੇ ဆုံးတကောင်ကြီးတော့ပူပါရမယ်နွားကောင်ရေ1500လူဦးရေရော1500 အဲမေးမနေနဲ့တွေးမနေနဲ့ရမ်းထိုးရင်တန်းထိုးတာပဲတွက်ထိုးရင်ထွက်ခိုးလို့မလောက်ဘူးမှတ်တာအခုလဲဘာပဲဖြစ်ဖြစ်အဲ့ဒါ1500ပဲဟုတ်တယ်လေထမင်းချက်တဲ့လူပါရမယ်လဲမောင်းတဲ့လူပါရမယ်ပြီးတော့မိုင်မောင်းတစ်ထောင်ရှောင်းတွင်မို့ရာသီသုံးခွင်လုံးသွားရအာရှိကတောင်ပြိုသလားဓမ္မမို့အင်းအိမ်ဟုတ်လားမြေချောင်းနေရည်ရှိနေသလားဒါကစင်တယ်မြင်းနဲ့ခကြီးထောက်ရအောင်မယ် ဩဒါကြောင့်တို့လူတွေအုံနောက်ကလေတော်တော်ခွာကြနေတာဟမ်ဂိုင်းရှိသေးဗျာလက်အစီပေါင်းနွားကောင်ရေလူဦးရေဘာလို့တွက်ပြနေတာလဲဆိုရင်တန်ဟောတိရောက်တဲ့အခါမှာအဲ့ဒီမှာအနာရဘိန်တထေးမှာသမီးကြီးမှာသူဘာသာအရွယ်ရောက်လို့အိမ်အောင်ရင်သားကြအိမ်အောင်ခွဲသွား ဒုတိယသမိအလဆုလသုဘာတာကိုအဲ့ဒီလက်အစီ900အလုံးတောင်းပေးလိုက်တယ်ဆုလသုဘာတာဒီလက်အစီ900ပါသမျှအကြီးအအုပ်နောက်လိုက်ငယ်သာရှင်မင်းကျွမ်းနွားကိုအကွက်ရှိလူလေသေးမရှိစီမံနိုင်တယ်လူမှုရေးကျွမ်းကျင်မှုဘာပါလဲယနေ့ခေတ်ကတော့အမေအဖေရှာတာထိုင်စားပြီးတော့မှအာအာရှိတော့ကာတွန်းနဲ့မဂဇင်းကာရာအိုကေနဲ့ပြီးနေတဲ့ဟာတွေကြတော့လေ အဲ့ဒါလေး9ယောက်10ယောက်လာဟင်းမိဘလည်းမရှိဘူးဘာလို့မှလည်းမသိဘူးဆိုမြောက်မိတဲ့ကြိုင်မိတယ်လူမှုရေးလည်းမကြည်ညက်ဘူးဘာသာရေးကြတော့ဘုန်းကြီးသီလရှင်တဲ့စကားပြောရှင်တခွန်း sorry တခွန်း very တခွန်းနဲ့တို့မြန်မာကြီးတော်တော်လူသေးတယ်နော်အေးအဲ့ဒါလေးတွေသတိထားခိုင်းတာနဲ့ညနေထမင်းဝိုင်းရောက်တဲ့လက်ဖက်ရည်ချမ်းဝိုင်းရောက်တဲ့အခါကျတော့အနာရဘိနဲ့ဥက္ကသထေတို့ ရှီအောင်နောင်ဖြစ်တယ်ပြောရကဟေ့တငယ်ချင်းမင်းမမိသေးလားသူများကြောင်းနေခြင်းတုန်းကလေမင်းမှသားမွေငါမှသမီးမွေပေးစားကြကြလားမင်းမှသမီးမွေငါမှသားမွေပေးစားကြကြလားအခုငါသားလည်းရွယ်ရောက်ပြီမင်းသမီးလည်းရွယ်ရောက်ပြောချင်တာကတော့ကွာတို့လဲစီ900ပါသမျှတွေကိုမလင်ဟင်းရအောင်မင်းသမီးရဲ့ဆောင်ရွက်ဖို့ငါသိသဘောကြတယ်အဲဒါကြောင့်ဖွဲ့ချင်းပဲကိုယ့်အိတ်တဲ့ဖိတ်ဆိုသလိုပဲ မင်းသမီးနဲ့ငါသားပေးစားကြသို့လားအဲ့တော့အနာရဘိမရိဒတ်ရေအမျိုးစဉ်းစားကြရမလို့စီးပွားရေးစဉ်းစားကြရမလို့စိတ်ဓာတ်စဉ်းစားကြရမလို့တစ်ချက်၆နှစ်နေတာစဉ်းစားကြရကပါသာရေးစဉ်းစားကြရကကြည့်နော်ကြည့်နော်ဘာသာရေးအဲ့တော့အနာရဘိင္ကဗုဒ္ဓဘာသာ ဩဃမြို့သားကစာထဲမှာတော့မိစ္ဆာဒိဋ္ဌိကလို့ဆိုပါတယ်အခုခေတ်နေအပြင်တော့ဘာသာကြလို့ပဲမှတ်လိုက်ပါဘာပါလဲအဲ့ဒါတခုသူစဉ်းစားကြရလို့တယ်အဲ့ဒါနဲ့သူ့စိတ်ထဲမှာဖြေရှာလိုက်တော့ဟာသမီးရဲ့အိမ်တော်ကြီးဘက်ကနဲ့ဖရာကို ပြေးတရိယာငါမနေ့မင်းကကြောင်းတော့သွားမယ်ဒီသမီးရဲ့အိမ်တော်ကြီးအကြောင်းတွေကိုမပါပါအောင်ငါဖရာကိုရှောက်ထားမယ်အဲ့တော့ဖရာက သင့်မသင့်ကောင်းမကောင်းဆိုတာကိုတိုက်ရိုက်ဓမ္မမို့တွေ့ဝိုင်းပြီးပြောလိုက်အဲ့ဒီဖရာစကားရမှငါသမီးအိမ်တော်ကြီးကိုဆုံးဖြတ်မယ်အတုယူစေရဘယ်နဲ့လဲသမီးရဲ့အိမ်တော်ကြီးကိုဘသူပြေးသရိယတို့လူတွေနဲ့တော့ကြွားပါတယ်တို့လူတွေကတော့အဲ့ဒီလိုသမီးအိမ်တော်ရေးမဟုတ်ဘုရားတဲ့ကြောင်းဆောင်မှာတော့မှနော်ကတာပါရင်စေဝါစိတ် ဘောတုဘာဆရာဘေယသအဘယတိဒါလောက်နဲ့ပြီးနေကြတယ်အေးအဲ့ဒါဒုပရိဒယုံတောင်ပြေကိုဘာအဖြစ်ရောက်တယ်ဆိုတော့စဉ်းစားပေါ့နော်စမ်းလဲကြည့်ရအောင်အမီးမြန်ပေါက်လာဗလားတော်တော်ညံ့တဲ့လူတွေပဲအခုအနာရဘေသူသမီးအိမ်တော်ကြီးဘယ်သူသတိရ ဖရာကိုပြေးတရိရတာအမြဲတမ်းသူ့အုံနှောင်းတဲ့နှလုံးသားထဲမှာယရနာသုံးပါးဟာကိန်းကိုတည်နေပါတယ်ပြိတ္တာတို့လူတွေကတော့ပြောရရင်လည်းပဲအိမ်သာလူသဘောထားတဲ့တက်ချင်မှတရိရတယ်ဘုန်းကြီးမသာချချင်မှဘုန်းကြီးတရိရဒီကြားတဲ့ဆိုရင်တရိကိုမရဘူးအဲ့ဓာတွေများနေပါတယ်ဂိုင်းရှိသေးဗျာအဲ့တော့တို့လူတွေကဘာသာရေးလည်းမရှိလုံးဘူးလူမျိုးရေးလည်း တွေးကွဲနေကြတယ်အဲ့တော့နွားကွဲရင်အဲ့ဒီဆွဲမဲ့ကြားကမြန်မာပြည်ထဲမှာရောက်နေပြီဗျာအဲ့ဒီကြားကတော့21ကြားပဲဒါကြားလေအေး21ကြားသူတို့ကဘင်္ဂလားဒေ့နိုင်ငံမှာစရူရန်မိုင်မောင်း9400လူဦးရေ89သန်းသန်း90ပဲပြောကြတယ်လူဦးရေကများပြီးတော့နေမြေကကျင်းမြောင်းတယ် တို့ရဲ့ပြည်ထောင်စုဘာတိုင်းရင်းသားတွေမှာရှမ်းပြည်တစ်ခုတည်းကိုစလူရန်မိုင်မောင်း6000ရှိပါတယ်ပြည်သားအဲဒီရှမ်းကချင်းကရင်ကရတို့ရဲ့တိုင်းရင်းသားတွေကတန်မောင်း90ပဲရှိသူတို့စီမှာတန်မောင်း90မြေဧကက9400ဆိုတော့မဆံမပြဲဖြစ်လာတယ်မဆံမပြဲဖြစ်လာတော့သူတို့လူမျိုးစုဘာသာရေးနေဖို့ရမီလိုလာတယ် အဲ့ဒီမိဝယ်ဖို့ငွေလိုလာတယ်အဲ့တော့ကဘာကိုကြည့်လိုက်တဲ့အခါဘာသာရေးလူမျိုးရေးစီလုံးမှုမရှိတဲ့မြန်မာပြည်ကိုသူတို့မျက်စိကြတယ်ပြိတာတို့မြန်မာပြည်ကအမိကျက်တော့ခေါင်းကျက်တော့ခေါင်းစားတာပဲဟုတ်ပလားအရှိမကြည့်ဘူးအဲ့တော့သူတို့ရဲ့မြင်နေရခြားလိုက်တဲ့ကမြန်မာပြည်ကိုအဲ့ဒါမျက်ကြည့်ကြတော့မှတနေ့၅ချိန်စီဝေး တနေ့ဘယ်နှချိန်ငါးချိန်စည်းဝေးတယ်အုံတော်ပေါင်းများသွားနဲ့သူတို့လူမျိုးသူတို့ဘာသာတိုးပွားဖို့အတွက်ငါးချိန်ရှင်းစားပြီးတော့မှမူငါးချက်ချလိုက်မူဘယ်နှချက်တစ်ငွေအသပြာကိုယူမိနှစ်မေကညာကိုယူမိသုံးမြေပရပြာကိုယူမိလေးရွှေမြန်မာကိုယူမိငါပြည်အာနာကိုယူမိအချက်ဘယ်နှချက် တနေ့ဘယ်နှချိန်စီဝေးတို့ဗုဒ္ဓဘာသာရိယရက်ွက်လုံးမြို့နယ်လုံးထားပါတနေ့တစ်ချိန်တစ်ချိန်မိသားစုစုံစုံညီညီဖျားဝတ်တဲ့ဖူမလားဘာသာရေးဘလောက်ညံ့နေပါလဲဘာသာရေးဘလောက်ညံ့နေပါလဲပြန်စင်းစားအဲ့တော့ကမ္ဘာရဲ့ဘာသာကြီး၄ရာရှိတယ်ဟိန္ဒူဘာသာဗုဒ္ဓဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာသာသူစီနီယာအတိုင်း ပရမဟိန္ဒူဘာသာဒုတိယဗုဒ္ဓဘာသာတတိယခရစ်ယာန်ဘာသာဆိုလိုတာအစ္စလာမ်ဘာသာအဲ့ဒီအစ္စလာမ်ကနေမွတ်စလင်မာမေရီဂျိန်းဆိုတဲ့ဘာသာတွေကွဲပြားလာအဲ့တော့ဒီတော့ဒုဘာသာနာမနှစ်နေရာမှာရှိသူတို့ဘာသာနာမ၄မှာရှိဒါပေမဲ့ယုံနဲ့လိတ်အပြေးပြိုင်ကြတော့ဘယ်သူကနိုင်မှာလဲဒီလိုလဲသိတာပဲ ယုံကငါးကုန်ကလင်းမြန်ဖြန့်လက်တဲ့အထင်ကြီးအောင့်ချေလွတ်မာနတခါလဲမိုးပေါ်ထောင်ပြီးအိတ်နေလိုက်တာဟောလက်ကရှိရောက်သွားပြီဗျတို့မှာကယုံနဲ့တူတဲ့ကဘာမှာဒုတိယရှင်နေရလိုက်နေတဲ့ဘာသာရေးဟာဟောခဏိနံပါတ်၄ဖြစ်တဲ့နောက်ဆုံးမှအစ္စလာမ်ဘာသာကခဏိရှေ့တန်းရောက်နေပြီတို့ပြိတ္တာအဲ့ဒါဟာသွေးစည်းညီညွတ်မှုပဲဘာပါလဲအေးတနေ့ဘယ်နှချိန်ရှိဝေးတယ် ဟိုခေါ်လန်ကြီးရောတွေ့လားအာရိယတော်သားမို့ခေါ်လန်လို့ပြောတာဟိုပလီမတ်တက်တဲ့ဟွန်းပြောတာမဲသူတို့ကမျိုးစီဆိုတော့ဒါမျိုးပြောလို့မရဘူးအေးအဲ့ဒီခေါ်လန်ကြီးတွေမြင်ဘူးလားအဲ့ဒီအတန်တွေရောကြားဘူးလားအမ်နမ်နမ်အမ်နမ် တချင်းဆိုပြနေတာမဟုတ်ဘူးနော်သူတို့ရဲ့လူမျိုးဘာသာကလွဲ၍အခြားလူမျိုးဘာသာတွေအလုံးကြဆုံးပါစေလို့ချိန်စာတိုက်နေတာဒါကိုသူကနားထောင်ကောင်းနေတယ်ဆိုရင်တော့သိညံသွားပြီနော်သိညံသွားပြီတတိထအေးအဲ့တော့သူတို့ကဘာတော့ဆိုတော့ခုနကမူငါးချက်နဲ့တနေ့ငါးချိန်ရှိဝေးပြီးတော့မြန်မာပြည်ပဲပြောကြဆိုတခြားနိုင်ငံတွေလည်းအများကြီးရှိပါတယ်ပြိတ္တာ အေးအဲ့တော့မြန်မာပြည်ကလူတွေကခုနကစီလုံးမှုမရှိဘူးမင်းမင်းပြောင်ပြောင်ပဲအဲ့ဒါကြောင့်တို့မြန်မာပြည်ကိုဇက်ချစ်ချရရင် ကောင်းမယ်ဆိုပြီးတော့လူလုံးကြီးရလှော့လိုက်အေးအဲ့ဒါမြန်မာမြေပေါ်နေမြန်မာရေတောင်မြန်မာသံတမင်းစပြီးတော့ကဩတဘူးရောင်းနာလူလိုပဲကြီးလို့ရောင်းနာလူလိုနဲ့ကလားလိုရှာပြီးတော့ဒီလိုလိုစုရေခွက်ပြန်တော့တွေ့တော့မယ် ကလာလိုရှာတရုပ်လိုစုခိုင်ဘလောက်နှလုံးသားစရာကောင်းတော့တို့လူတွေအသုံးမကျလိုက်တာကလာလိုရှာတရုပ်လိုစုအတုယူစရာဗမာလိုမဖြုံးနဲ့တဲ့ဗျာကိုင်အေးအဲ့ဒါတွေသတိဓာတ်တို့ဗမာတွေကဖြုံးနေရတော့ပြောမနေနဲ့တော့လူကြီးသူမကစပြောရင်ခဏိဖျားဘူးလဲတာဟာပိုက်ဆံဖြုံးနေကြ ဘုရားပေါ်ရောက်တဲ့ကပေါက်တက်ကရနဲ့ရောက်တက်ကရပြောသွားတာအရဟံတလုံးမှပါပါဘူးဘုရားရောက်တဲ့အခါအော်တိုမက်တစ်ဖိမှုတော်ထောင်ပြီးတော့ဥသုံးချိန်ချလိုက်ပြီးတော့စားရင်တာဝယ်စားပြီးရံဖြစ်ပြန်လာကြတယ်ရပါလိမ့်မယ်ကုသိုလ်ကြီးတော်ပြီဒီကောင်မတဲ့တော့တသက်မလိုက်တော့ဘူးငါကသူ့အားကိုလိုက်ပါတယ်သူကငါတို့ပေါ်ရစ်တယ်ပေါ့လေအေးအေး အဲ့ဒါနဲ့ပိုက်ဆံနေကုန်အချိန်နေကုန်လူတွေပန်းအိမ်ပြန်လာတဲ့အခါအိမ်ကဖုံးနေကြဖရားလေးမဖူးပြတော့ဘူးအခါနဲ့ဝင်ခေါ်ကြရောဗျာအေးအဲ့တော့နွားကြီးရှမ်းရောက်တယ်ဟုတ်ပါရှမ်းကြီးနွားရောက်တယ်လို့ပဲနွားရကောင်အစိတ်အပြစ်တကူပြနိုင်ငါးချက်လျှော့အဲ့တော့ဟိုကခေါင်းခါခြေလက်အပြစ်ငါးခုပြပြီးဆွဲသွားရောဗျာဒီတော့မိမကဘယ်မလဲတဲ့တော့နွားရောက်တဲ့ငွေ ဟာမိမရဆူသေးကအစိတ်အပြစ်တခုပြငါကြက်လျှော့ तू ကအပြစ်ငါးခုပြောပြီးယူသွားပြီအမလေးတော့ကိုနွားလည်းငါပေးရမလားတော့မိမတို့တို့ပြောဝေဆိုးပါတာ तू မမြင်လို့အဲ့ဒါမြင်ငါငါတော့ငါကြလိုက်အံ့ရအောင်မှာ ခလေးဖျားဖို့သွားတဲ့လူတွေကုသိုလ်ရဖို့နေနေသားသားကိုကငါးကြက်ပြန်မအန်းခဲ့ရရင်ကံကောင်းလို့သာမှတ်ပါအဲ့ဒါပိုက်ဆံဖြုံးနေတာပဲဘုန်းကြီးဗျာဖျားပွဲဇက်ပွဲရှင်ပွဲအလူပွဲကြောင်းပွဲဇက်ပွဲရှင်ပွဲပိုက်ဆံဖြုံးနေတာဒါလူကြီးသူမိုက်လူကြီးသူမမဟုတ်လူကြီးသူမိုက်အဲကာယပင်းနဲ့လုံးကြီးတင်ကြီးပြီးတော့မိုက်တဲ့ကြီးမိုက်ရပင်းနဲ့ကြီးတာကတရိษံကြီးမိုက်ရရင်နဲ့ကြီးတာက ဟိုရှေ့တန်းကလူကြီးတွေပေါ့ကြီးတဲ့လူတွေပြောတာပါအေးအဲ့ဒါလေးဗျာဖြုံနေကြတာဒီမကြီးဒီထဲမှာနတ်ပွဲအဲ့ဒါမိမစုပ်တွေသွားဖြုံကြတာဟိုအမနိုင်ငံတော်အကြီးညာတာကဗါတဲ့အဲတောင်မြုပ်ဘုရားပွဲယရဏကုဘုရားပွဲဒါပေမဲ့လို့အဲ့ဒီဘုရားပွဲကိုထဲအောင်တကွင်သွားကြတဲ့ဗုဒ္ဓဘာသာဝင်အများစုကသွားကြည့်လိုက်ရင် နဲ့ဆက်တဲ့ပါအပုံတစ်ထောင်ပုံလို့ဘုရားကြီးတပုံမရောက်ခဲ့ပါဘူးပြိတ္တမိမဆုပ်တွေခြုံကြီးခဲ့တာပြန်ကြည့်အေးဒါကြောင့်မင်းဘွယ်ကြီးပိတ်တာထောက်ခံတယ်ယောက်ျားတွေအချင်းပြက်ပြီးတော့စီပွားကြီးပြက်ထောက်ခံတယ်အဲ့ဒီနတ်ပွဲကိုလည်းပဲဖြုတ်ပြမှာကောင်း ဒါကြောင့်လေဒါကြောင့်မိမတွေကအထက်အောက်တခွင်အချိန်တွေကိုလူတွေပတ်ငွေတွေအချင်းတွေပြက်ဘာသာရေးသိက္ခာတွေကြပ်ပြီးနေကြပြီအဲ့ဒါမှတ်တာလူတွေသွားပြီးတော့ကမင်းရောထားတဲ့လူတော်သလင်းပွဲသွားကျင်တဲ့လူတွေသွားကြပါမဘုရားသာသိရောက်တာမဟုတ်ဘူးနတ်ကျတဲ့ပါအပုံတစ်ထောင်ပုံလို့ဘုရားကြီးတပုံမရောက်ခဲ့ပါဘူးပြိတ္တာကိုလှုပ်ခဲ့တဲ့အလုပ်ပြန်ကြည့်အောင်ဟုတ်မလား အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ဟိုမူရစ်ရှိဝါတွေကိုလမ်းကြီးဆက်ကြီးနဲ့ကြိတ်ပြတာမြင်ဘူးလားထောက်ကမှာပဲဒါနဲ့မပြီးသေးပါဘူးတကယ်နိုင်ငံနဲ့တိုင်းပြည်ကောင်းစေခြင်းရင် BEER ဆိုတဲ့ဆိုင်တွေပိတ်ပြီးတော့မိကိုတလူလူထွက်တဲ့အရဲ့ယုံကြီးတွေကိုပူထိုစာနဲ့ထုတ်ပြရပါဦးမယ်ပိဿာဓမ္မတကယ်ကောင်းပါပါဟုတ်ပလား အေးဆက်မိလို့ပြောတာပါနော်အဲ့ဒါကြောင့်တို့လူကြီးတွေကပြောဟောလူငယ်တွေကြည့်ခဏိလဲသူမပယံသမာဆင်းလက်လက်တဲ့အမျိုးသမီးများအောင်မလီအဲ့ဒီသူတို့ရဲ့အလောက်ခွင်မရောက်ခင်ဝတ်သွားတာလीထက်ထက်မဟုတ်ဘူးနဲ့နန္ဒာလိုင်ရှုံးတော့ဒါအလုံးမဟုတ်ဘူးကိုယ်အလုံးနဲ့တင့်တော်တဲ့အဝတ်ကိုယ်သာဝတ်ခံစားတဲ့အခါခံစားဒါမတားဘူး ကနေ့လယ်သမားဆိုင်ကဟလာကားစပီယာကစပြီးတော့ကြည်လိုက်ပြိတ္တအောက်ကဂျင်ပေါင်းမိဘောစပိုရှာအာတကားတဲ့ဂျာရီအုတ်ထုံနဲ့မြန်မာအနက်တာစီဂရက်ခဲပြီးတော့မှထွန်ကိုင်းကိုကက်ဆက်ချိတ်ပြီးတော့ထွန်နေရမမွဲရှိမလားပြီးတော့ငွေတွေနဲ့တည်းဘာဖြစ်တယ်ညာဖြစ်တယ်ဟလာအစိုးရကဘာညာနဲ့ပြောနေတာဒို့အစိုးရဒါမထိနဲ့မခံဘူးနောက်ဆယ်ရက်လောက်ရှိရင်ငုံဘွဲတိတ်ကျင်ရတော့ပါမလားလို့ပြောကြည့် ဟုတ်ပလားအေးဒါပဲအဲတို့လူတွေကလူကြီးလည်းဖြုတ် လူငယ်လည်းဖြုတ်ဒီနေ့ကဘုန်းကြီးတို့ကမွန်းလာစံ73ရက်ကနေပြီးတော့ကြိုက်ထီးရိုးရောက်ခဲ့နှစ်နာရီလောက်ပဲကြာပါတယ်အရှိတော်တောင်မြောင်လေးပါအကုန်လုံးကတ်ထားလိုက်တာအမျိုးသမီးများဘောင်းမီတို့ဘောင်းမီရှိစက်ကရှိပြဲနောက်ကွဲမဝတ်ရဒါပေမဲ့အဲ့ဒီမှာအယောက်20လောက်တွေ့ခဲ့ပါတယ်ဒုပရိသဒါဟာဖျားပူးသွားတာပါ သဘောပေါက်ရဘာလို့သွားတာလဲဖျားဘူးသွားတာပါအေးအဲ့ဒါလောက်တို့လူတွေကကိုဘာသာကိုလူမျိုးနဲ့လိုက်ပက်တဲ့ဟာမျိုး မတွေးကြတော့ဘူးအခါတဲ့ခေါင်းကနေတခါတည်းဆွတ်တော့ပြုတ်ဆိုပြီးတော့တခါတည်းလေငပြေမအင်ကြီးဆိုးလားအေးအဲ့ဒါတွေနဲ့သိပ်ပြီးတော့ဟောရန်တော့သွန်းနေကြပါပြီအဲ့ဒါတွေပြန်လည်ပြီးတော့သတိထားကြဖို့ ကိုင်းတော်ပြီဗျအဲ့တော့ကလားလို့ရှာတရုတ်လို့ရှုတယ်အဲ့တော့သူတို့ခုနက21နေကရှုလိုက်ကြသူတို့ရဲ့ဥပရိကိုက30မြရင်နှစ်ကြတရားမြရင်မြန်မြန်ပြောတထောင်မြရင်တထောင်မြရင်တသိန်းမြရင်ဆယ်သိန်းမြရင်သိန်းတရားမြရင် သိနေချက်ဒါသူတို့ဥပရိယယုံယုံကြည်ကြည်လဲသူတို့ကထဲ့ဝင်ရှုဆောင်တယ်အေးဒါကြောင့်သူတို့မှာဟောတင့်ငွေအသပြားရသွားပြီပြိဿဘသူကပေးတာလဲမြန်မာတွေကပေးလိုက်တာဟုတ်ပလားအေးအဲ့တော့သူတို့ကငွေအများကြီးရလာတော့နောက်ကသူတို့လူတွေခေါ်ပြီးတော့မြို့ကြီးကိုတက်မန္တလေးရန်ကုန်ကိုပဲကြည်ပါနေရာကောင်းတဲ့နေရာတွေဈေးတန်ဘယ်လောက်လဲသိန်း50ပမာရီကသိန်း45သိန်းတော့မရဘူးလား သူကမဟုတ်သိန်း60ပေးနောက်ထပ်3သိန်းချပေးသေးတယ်ဒီဆိုင်ရောင်းအောင်ဆိုပြီးတော့အဲ့တော့အရှိကိုကြည့်ဘာကိုကြည့်တယ်အရှိကိုကြည့်ပြီးတော့ကုန်ပစ္စည်းပြည်စုံအောင်တင်လိုက်တယ်ဆက်ဆံရေးကတော့ဘုန်းကြီးမယ်သီလတောင်မှတခါတည်းမဝချင်းဝချင်းအောင်ပြောတယ်တို့မြန်မာတွေကပြည်ကြီးလေးနဲ့နဲ့ရှိရင်တခါတည်းခြေပြားကထောက်ကြပြီဒါဘလောက်တော့900ဝယ်ရဝယ်မဝချင်းတခုံးမေသူ့လို့စားထိုင်စားတာကကြား ဟိုကဘုန်းကြီးမသိလားကစအရှင်မရတပည့်တော်ဆရာလေးဆရာကြီးချီအောင်လေဒါလေးကဘယ်လိုဒါလေးကဘယ်လိုနဲ့ဆက်ဆံရေးကသိကောင်းတာအဲ့တော့ဒိုးလူတွေကခေါင်းက900သူတို့က450ရှော့ချင်းနဲ့ရောင်းတယ်ရောင်းလိုက်တော့900လူကအေး9ခုလောက်ရောင်းတယ်သူကအခု20လောက်ရောင်းရတော့ဟောအမြတ်ငွေတွေရှိလား10မှာ100 အဲ့ဒီလိုနီးတဲ့ဆိုပြီးတော့သူကမြတ်တဲ့ဟာတွေကိုအလုံးစုလိုက်တော့ဟောဘာနာငွေအများကြီးဖြစ်လာတယ်ဗျာအဲ့ဒါငွေအတပြားကိုယူမိလာတော့ကလူလုံးကြီးပဲတို့မြန်မာမြေမြန်မာရေတော့မြန်မာဆန်တမင်းစားပြီးတော့သူတို့ဆွတ်သွားလိုက်ကြတာကနေကြီးမြို့ကြီးပြကြီးနေရာမှာသူတို့ဆိုင်နေသူတို့လူမျိုးတွေကြီးပဲရှင်းမလားအဲ့ဒါဘာယူတာတော့ငွေအတပြားကိုယူပြီးတော့မှမေးကညာကိုယူမိခုနက ဓာဘူးလဲတယ်လို့ပဲလော်ရောင်းတယ်လို့တဲ့အဲ့ဒီမှာအကုန်လုံးမြန်မာတကွင်ပြက်ပြက်ရှင်အောင်သူတို့ကကြည်ပြီးပြီရှင်ရတဲ့မြန်မာမျိုးသမီးလှလှလေးတွေကိုအကုန်လုံးကောက်ယူမွေးသားတယ်ဆိုပြီးဟောအရွယ်ရောက်တော့အကုန်လုံးသူတို့ဘာသာဝင်ဖြစ်သွားပြီပဲလေမေကညာယူပုံလေးကယင်လိုက်တာအေးဒါပဲလားနောက်ကြတော့အရွယ်ကြီးတဲ့လူတွေတို့မြန်မာကပြောရရင်ငွေငတ်တယ်ဟမ်ငွေငတ်တယ် ။ရာထူးနဲ့ငွေသာရှိရင်ဘိုက်ပူနံကားကြီးနဲ့လဲဒါလင်းနှုတ်ခမ်းမွေးဖာဖာကြီးနဲ့လဲဒါလင်းဒါဟာလင်းမယ်။လင်းလို့ဖို့ဝန်မလေးဘူး။မျိုးရိုးဘာသာလုံးဝမစင်စားပါဘူးပြိတ္တာ။အဲ့တော့ဟောငွေနဲ့များလိုက်တယ်။ငွေနဲ့များပြီးတော့မှအစာဝအောင်ကျွေးတယ်အဝတ်လအောင်ခြင်းကာမအာရအောင်ပေးလိုက်တော့သွားပြီးမှရှိပြမာတယ်။အဲ့တော့သူတို့ကဗမာမတ်တရားရင်ဘလောက် ရှစ်ဖို့သမီးတယောက်ရရင်ဘလောက် BI BBD BB MBB အဲဝယ်ရတဲ့လူတယောက်ရရင်ဘလောက်ဆိုပြီးတော့အဲ့ဒီကအမျိုးသမီးတယောက်ကိုသူတို့ရှစ်သန်း900နဲ့ညီမရဲ့လက္ခဏာထားပြီးတော့သူတို့ကတယောက်ကိုမိမ၄ယောက်ယူနိုင်တယ်ကလေးမွေးမမွေးထိုက်ယူစမောဆွဲတာပါသေးဘူးပြိတ္တာအဲ့တော့သူတို့21မျိုးသမီးနဲ့တချိန်ကဂျာမနီမျိုးသားလေးတို့ချစ်ကြိုက်ကြဘုန်းကြီးမသီလာကစပြီးသူတို့ဝိုင်းပြီးတော့ခွဲတယ် ခွဲမရရင်တို့ဘာသာယူမလားအဲ့တော့ဂျာမနီမျိုးသားတွေကမယူနိုင်မယူနိုင်မင်းဘာလို့တို့မျိုးသမီးကိုလာကြိုက်တာလဲအိမ်တော်ကြီးကိုဘာသာရေးနဲ့ဆွဲပိုက်တာတို့လူတွေကတော့ပြောမနေနဲ့ခဏရုပ်ရှင်တွေတောင်မှဘုရားပေါ်သွားပြီးတော့နာပွနေကြတယ်မင်းသားနဲ့မင်းသမီးကိုတီဗီပြခွဲချင်တာမယောနိုင်တို့တော်တော်ရုပ်ပြက်တယ်ကိလေသာကင်းတဲ့ဘုရားရင်ပြင်မှာမင်းသားမင်းသမီးသွားပြီးတော့နှာပွတယ်ဆိုတာဘလောက်ယုံရင်ကြမ်းထမ်းတယ်လေ ဒါကုညီပြရစီဆိုလဲလူတွေဘယ်နာကကုညီနေရတယ်မသိဘူးပေါ့ဗျာဒါတော့အင်မတန်ရုပ်ပြက်ပါတယ်ဟောက်ပလားအေးအဲ့ဒါပဲဗျာတို့ဘာသာသိကြရှင်းနေပြီတို့လူမျိုးတွေကသိကြရှင်းနေပြီအဲ့တော့တို့မြန်မာမျိုးသမီးကသူတို့ရဲ့21မျိုးသားကိုကြိုက်ရင်လေတို့ဘာသာလိုက်မလားလိုက်မယ်လိုက်မှန်ပေါ့သမင်းဝါအောင်ကျွေးတယ်အဝတ်လှအောင်ဆင်းတယ်ကာမအာရအောင်ပေးလိုက် ဟိုကရှိဝတ္တသာရီနဲ့အကုန်လုံးလိုက်တော့အရှိမတွေးတဲ့ဟာတွေလိုက်သွားရင်ယုံမှုတဲ့အနင်လိုက်မယ်ထွင်ရင်တဲ့ဒါရွှေတကုံပုံဒါမှမဟုတ်မဟာမြတ်မဏိပုံအဲ့ဒါကိုချီအောင်ဖနှောင်းနဲ့ပေါက်ပြရမယ်ဆိုတော့အော်ချီအောင်ကိုပေါက်ပြသွားတာဘလို့ရှင်းနာစရာကောင်းတယ်လေတို့ပဲကိုဘာသာဟာခြေနင်းပတ်ဖြစ်သွားပြီအေးသူတို့ဘာသာကျတော့ခေါင်းကဂျာမနီမျိုးသမီးနဲ့တွန်းအဲဂျာမနီအမျိုးသားနဲ့တွန်းနီဝါမျိုးသမီးတို့ချစ်ကြိုက်တဲ့အခါမှာ အလုံးသူတို့ရဲ့ဘာသာဝင်ဘုန်းကြီးမသီလာတွေအကုန်လုံးခွဲတယ်ခွဲလို့မရရင်မင်းတို့ဘာသာလိုက်မလားမလိုက်ဘူးမလိုက်ရင်မင်းတို့ဘာသာဘာလို့ကြိုက်တာမင်းကရောဒီကောင်လေးပြတ်မလားမပြတ်နိုင်ပါဘူးရှင်လာဆိုပြီးတော့လူပုံလဲမှာအဲ့ဒီ21မျိုးသမီးကိုကျိန်အချက်တရာရိုက်ပြလိုက်တယ်ဒဏ်ခတ်လိုက်တာသူမြန်မာမျိုးသမီးကဒိဗ္ဗဘာသာကြားယူရင်ဘာဥပဒေရှိကိုင်းပြော့ ဘာဥပရိမမရှိသေးဘူးနော်အဲ့ဒါကိုကဒုလူမျိုးခံရပြီ။ကိုင်းပရိသတ်အဲ့ဒါမလိုက်နိုင်ပါဘူးလို့မြန်မာမျိုးသမီးကခေါင်းကိုင်းနှီးမျိုးစုံနဲ့ညင်စေပြောလို့တော့မကောင်းအောင်ညင်စေပါတယ်အဲ့ဒါကိုအဲအရှက်မရှိတဲ့မျက်နှာနဲ့သုံးဖို့တရားပေးပြီးတော့အငားဆုံနေတဲ့ကာရာအိုကေနဲ့ပြီးနေတယ်မင်းနာမှာဘသူရှိလဲမင်းနာမှာဘသူရှိလဲအနာက20ရောက်ရောက်နေတာ तू မသိဘူးဘသူရှိလဲတဲ့ ဒါကြောင့်မင်းသားမှ21ရောက်နေပြီပါမမဟုတ်တာလေးတွေနဲ့အလကအလုံးမဟုတ်တဲ့အစုပ်မလို့ကာတွန်းဟိုတုမဂ္ဂဇင်းကာရာအိုကေနဲ့ပြီးနေကြမယုံရင်ကြည့်ပါတို့ဟောဒီဗုဒ္ဓဘာသာဝင်တိုင်းရဲ့အိမ်မှာဟောဟိုတုမဂ္ဂဇင်းကာတွန်းစာအုပ်နဲ့တရားစာအုပ်ဘယ်ဟာများလဲကြီးနော်ဘာသာရေးအဆင့်ဘာကြောင့်နိုင်နေဆိုတာကိုယ့်ဘာကိုဖြေရှာအဲပြီးတော့သချင်းတိတ်ဝင်တဲ့တရား တိတ်ဝေဘရားများအဲဇလံပီရိယခွေနဲ့တရားပီရိယခွေတရားစီရီခွေနဲ့သချင်းစီရီခွေစီးတဲ့ဘီစီဒီသချင်းကဇလံခွေနဲ့ဘီစီဒီတရားခွေခိုင်အဲ့ဒါသာကြည့်တော့အဖြေကပေါ်နေပြီပြိတ္တာတို့လူတွေကဘာသာရေးသိအောက်တန်းကြစိတ်ဝင်စားဟုတ်မလားကတွန်းတော့အ ਨੇ ကအစိတ်နဲ့90လောက်ပေးရတယ်ဒါအငှားအပိုင်မဟုတ်ဘူး ပါမလည်းအလုံးမဖြစ်တာကြတော့ဒါနဲ့တို့လူတွေကချိန်ကုန်နေကြတယ်တကယ်အလုံးဖြစ်တဲ့တရားဓမ္မစာပေကြီးရာကြတော့တို့လူတွေမရှိတော့အဲ့တော့မေးစမ်းမရစီအေးဒီနေ့စတိတ်ရှိုးနဲ့ဘုရားရှိခိုးဘယ်ဟာများများရတယ်လဲလို့ဓမင်းနာမှာဘသူရှိလဲမင်းနာမှာဘသူရှိလဲမင်းနာမှာ21ရှိနေတယ်ကိုနာဘသူရှိမှမသိဘဲနဲ့လမ်းအော်တော့ရှိသေးတယ်ဘလောက်ညံ့တယ်လဲလို့ ကိုက်တော်ပြီဒါကြောင့်ငွေအသပြာကိုယူမိမေကညာကိုယူသွားပြီတို့ပရိသတ်နောက်မြေပထဗျာကိုယူမိဗါတဲ့မြေကမြန်မာစကားပထဗျာကပါဠိစကားပထဗျာဟာမြေပဲအဲ့တော့မြေယူတာလေးကိုအချင်းချုပ်ပြောရရင်လေဟောဘုန်းကြီးတို့ပြိတ္တာအဲဘုန်းကြီးတို့ဟိုရခိုင်ပြည်မှာဗလီပေါင်း1238လုံးရှိ မန္တလေးတိုင်းမှာအလုံး100ရန်ကုန်တိုင်းမှာ182လုံးအေရဝတီတိုင်းမှာ152လုံးအဲဒီစကိုင်းတိုင်းမှာ94လုံးမွန်ပြည်နယ်မှာ94လုံးအဲဒီလိုအဲဒီလိုနဲ့ဆိုပြီးတိုင်းနဲ့ပြည်နဲ့အလုံး20ကျော်စရင်ကောက်ရင်2262လုံးရှိနေပြီပြိတ္တာရှေကိုယူသွားပြီရှေကိုယူသွားပြီပေးလိုက်ရပြီမြေဘသူကပေးတာတို့မြန်မာတွေကပေးလိုက်တာဘာမှလုံးမရတော့ဘူးနော် အေးအဲ့ဒါဗလီပေါင်း2262လုံးမှာပြိတ္တာဒါ20ကျော်30ရဲ့အောက်ကနမ်းပါသေးပါဘူးရှင်းပါသေးပါအေးဒါကြောင့်ငွေအရဗျာကိုယူမိမေကညာကိုယူမိမေပရဗျာကိုယူမိရွှေမြန်မာကိုယူမိဆိုတော့မြန်မာပြည်ကထွက်တာသူတို့ငွေရှိနေပါတော့ပြီးပြီပေါ့ပြီးအာနာကိုယူမိဆိုတာကြတော့အုတ်ချုပ်ရေးပိုင်းဆိုင်ရာဆဲအိမ်ကောင်းရအိမ်မှုကစပြီးဘာသာခြားလူမျိုးခြားတွေပါနေမလားလို့ကိုရိုးတော့မသိဘူး ယောပနိတရက်ွက်ထဲနေတာကိုယ့်ဘာကိုကြည့်သူတို့ရဲ့လူမျိုးကြတော့လုံးဝအပါမခံပါဘူးပြိတ္တာအထက်ထက်စီစစ်ပါတယ်လို့ဟုတ်ပလားအေးဒါရောင်ငွေကိုပေးသည်ဟုတ်လားပြီးတော့မြေကိုပေးသည်ရွှေကိုပေးသည်ပြီးတော့လူကိုပါပေးကြသည်ရှိကလည်းပေးခဲ့လေပြီခုလည်းပေးနေကြသည်နောင်လည်းဆက်ရွက်ဆက်ရွက်ပေးကြလေအောင်မည် အပိကရဲ့ယောပါတဲ့မြတ်မာတွေသည်အဘဲအလွန်သည်နာဘဲနာလွန်သည် ခုတယောင်တတိမဆောင်မသိရောက်နေကြသည်ဒါဘာမှမဟုတ်အဲ့ဒါတန်လန့်နှိုးစောထားတာတနေ့၅ချိန်စီဝေးပြီးတော့ဒီကအရှက်ပေးလိုက်ရင်မိမယောက်ျားရသမျှလက်နဲ့နဲ့ယူပြီးတော့ကနီးရလူတွေကိုတိုက်ပြီးအနိုင်ယူရမယ်အေးအဲ့ဒါခြေကြပြောရရင်တော့အများကြီးသူတို့ဝတ်သားမစားဘူးဘာလို့မစားတယ်လဲ အပူပိုင်းနေတာဝတ္တဆိုင်ယောဂဖြင့်သူတို့လူဦးရေနဲ့မှာဆိုလို့တနည်းသူများကြီးကပိုက်ဆံပေးရမှာဆိုလို့ထွက်ငွေရှိမှာဆိုလို့နောက်တစ်ခုလယ်လီသားမှာစားတယ်သူတို့ရဲ့အကြီးအကဲကငါဘလောက်ဖြစ်တယ်လဲချင်းမင်းတို့လယ်လီပြသားအဲ့တော့ဓမ္မတော်ဆိုရပါဆိုသူကလယ်လီမဲ့အခြေအနေရောက်နေတော့ဟိုကအရှုံးမအဆုံးရှုံးမခံနိုင်တော့သိုးတကောင်ကိုတကားတည်းဖန်ဆင်းပေးလိုက်တော့အဲ့ဒီသိုးရဲ့လည်းပဲလေးလိုက်တော့ဒီကွင်းနဲ့သူတို့ရဲ့ဖရားကိုပူဇော်တယ် မာရမာနနောက်တာဘလောက်ယုံကြည်တယ်လဲတို့ဘုရားကလယ်လီသားမှာကြိုက်တယ်ဆိုသူတို့တစ်မျိုးတစ်ဆွေလို့လယ်လီစားကြတို့မော်ရမဲသွားတော့ကသူတို့ကျက်ကားတိုက်လို့ဟာဖြက်ဖြက်ဖြက်ဖြက်နေအပြီးလွမ်းလာပြီးတော့လယ်လီတာတို့နှုတ်မသေးသွားရင်တို့မစားတော့လယ်လီတဲ့သားမှာစားမယ်အဲ့တော့သူတို့ဘုရားကိုဘလောက်ချစ်တယ်လဲနောက်တစ်ခုကပြိဿကြီးဒီလိုလယ်လီစားရတော့သူများတတ်တဲ့ဆံမဝယ်ရတော့ထွက်ငွေနေသွား နောက်တစ်ချက်ဒီလက်လေးတာကိုအမျိုးသမီးတွေဆိုတာမြင်သူတို့မှတွေးကြွတွေးကြတော့ခုနကခေါလာကြီးကကိုင်းသူဘာလို့ကြမယ်ဆိုတော့အမျိုးသမီးရောမျိုးသားရရလက်နဲ့နဲ့ဆိုပြီးရခိုင်ပြည်နယ်မှာသုံးပုံတပုံသူတို့လက်ထက်ရောက်သွားပြီဒါတို့မြန်မာပြည်ဒီနိုင်ငံညာကတော့ယူဖရဒီဒေသတို့အေးအများကြီးပဲပြိတ္တာကြီးတချင်းကမြောက်ကိုရီးယားတို့ဟောသူတို့လက်ထက်ရောက်သွားပြီတချင်းကဗုဒ္ဓဘာသာဖြစ်တဲ့ စင်ကာပူမလေးအင်ဒိုနီးရှားဟော21နိုင်ငံတွေဖြစ်သွားပါ တချိန်ကအိန္ဒိယတဲ့ကပါကစ္စတန်21ဖြစ်သွားပြီဒုပရိတအဲ့ဒါဟာဘုန်းကြီးတို့တရားဓမ္မတို့သတိထားကြဖို့ဗျာသူတို့ကလူမျိုးစုနဲ့ဆိုပြီးတော့ပြုကြတာဖြစ်တော့ဘုန်းကြီးတို့ကလေခေါင်းကပြောသလိုအာပဲအလွန်သည်နာပဲနာလွန်သည် ခုတည်းအောင်တတိမဆောင်မသိရောက်နေကြသည် မကြပါပြီခက်ကြီးခက်တော်မီဒီလိုနှုံးနဲ့သာသွားရင်တို့မြန်မာပြည်ကပြုတ်ပြုတ်ပြုတ်มาတော့မယ်ဟုတ်ပလားဒါကြောင့်ခိကာလကတောင်းဆိုတယ်ဆိုတာဒါပဲပြိတာဘာသာရေးမှာလည်းစီးတုံးမှုမရှိဘူးတစ်ဖွဲ့တစ်ဖွဲ့ဖရာလူကြီးကစပြီးတော့ဟင်တခါစားတော့အတူတူစားတာကြီးပဲဆိုပြီးတော့မှ ဘာတို့အေးအဲ့ဒါပဲပြီးတော့မှတကောင်တော့ဟိုအပြစ်မြင်ဒီအပြစ်မြင်ဟိုချီတို့ဒီချီတို့ဟာဘုန်းကြီးတို့တရားပွဲတွေငါဒီဘွဲကပင့်ထားလို့ဆိုသွားတော့နောက်နေ့ကျတော့ဘာလို့ပြက်သွားပြီဟင်ဘာလို့ပြက်တော့အဖွဲပြောင်းသွားလို့ဟာပြီးတော့သေးမြာကြီးတွေ့ရပါတယ်တို့ပြိတ္တာဒါကြောင့်ဘာသာရေးစီလုံးမှုမရှိဘူးလူမျိုးရေးစီလုံးမှုမရှိဘူးအခုဗမာတွေကတယောက်လောက်ထောင်ထဲသွားရင်သူတယောက်ထဲကြီးပွားဖို့ပဲပြိတ္တာ ဒါလည်းမျိုးရိုးနဲ့ဘာသာစိတ်သက်မရှိတာအေးအဲ့တော့တွေ့ရမယ်အများဆုံးမနဲ့ကိုနိုင်နဲ့ဟာလမ်းပြင်းရေဦးရရေတွင်းတို့ရေကန်းတို့တူပေါ်စားသင်းညောင်းဆက်ရအစားသင်းညောင်းရှေးကန်းစသည်ရဲ့လူထုအကျိုးပြုလုပ်တဲ့လုပ်ငန်းတွေလုပ်ကြစမ်းပါအခုအဲ့ဒါတွေမလုပ်ဘူးကြီးပွားတဲ့လူကတော့ချမ်းသာတောင်းကနေမြို့တဲသွားမြို့ကနေနိုင်ငံခြားသွားတာပဲကိုရိုကြီးလောက်ရလားဆိုတော့ခုနကပြောခဲ့ပြီဒုပရိသတ် ဘုန်းကြီးတို့ရဲ့မိဘဖိတ်စင်ကာလတုန်းကဘုန်းကြီးတွေသိမ့်မောက်138သိန်းဆိုတာပြောခဲ့ပြီကြွားတာမဟုတ်ဘူးလှုပ်တာကိုပြောတာအဲအဲ့တော့ဘုန်းကြီးတို့တရားတော်မှဒီလိုသာနေသွားမယ်ဆိုရင်မကြခင်တို့ရဲ့လူမျိုးနဲ့ဘာသာပျက်စီးပါတော့မယ်အခုစနစ်တကျရဲ့လို့ဗုဒ္ဓဘာသာမှာဘာမှမရှိတော့ပါဘူးပြိအရေးတာတွေဝင်လိုက်တာဘာတော့ပြောမှန်လေမာဇီမောကစွန်လုံးကသိဝေဘူးလေဒီတဲ့အင်း ဒါပေမဲ့တခုခုဝင်ပြီးမာဇီဝင်တဲ့လူကမိုးကိုယောဂီဖတ်မလို့ချင်တော့မိုးကုံးဝင်တဲ့ယောဂီကမာဇီတရားမနာတတ်တော့ဘူးပြီးရောဒိဋ္ဌိကွာအောင်ခွာပါမှဒိဋ္ဌိကပိုးဆွဲနေသွားဗျာတွေးစီညီညွတ်မှုမေဘယ်တရားဝင်အထုတ်အထုတ်တကယ်တရားမှတွေးရင်ဘုရားတရားသံဃာယရဏသုံးပါးကိုင်းဆိုင်ယူသေးရမယ်အခုတော့ရိတ်သားကထွက်လာလို့ရှိရင်လေခုနှစ်ရက်လောက်တရားဝင်ပြီးထွက်လာရင်ဘုန်းကြီးတွေတောင်ရှင်မခိုးခြင်းမှုဆိုမှတော့ဘယ်နဲ့လောက်တော့ ဘာသာရေးမှလည်းပြက်ပြယ်နေပြီဟုတ်ပလားဘယ်เจ้าကဆောက်ဦးကောင်းတယ်လဲဘယ်เจ้าကစားကြည့်ကောင်းတယ်လဲဘယ်ဘုန်းကြီးကအချော့ကောင်းတယ်လဲဆိုပြီးတော့ဒါနောက်လိုက်နေရအေးဟိုရိတ်တာဝင်ဒီရိတ်တာဝင်ဟိုရိတ်တာလည်းဒီမျက်နှာဒီရိတ်တာလည်းဒီမျက်နှာကြာတော့ကိုကပြောကျင်တယ်ဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ်ဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ် အခုခေတ်ယောဂီကမန်းကီယောဂီပါပါလေမြောက်ယောဂီတွေကိုကြိုက်တဲ့နည်းနဲ့ကိုယ့်ကိုယ်ကိုသောတာပန်ဖြစ်အောင်စိတ်ချယုံကြည်အောင်အထုပ်အတ္တနာဝအတ္တနာပြာကရိယာကိုယ်အရှင်ကိုသိရမသိသေးမရသေးဘူးငါကိုငါသောတာပန်ဖြစ်သိကိုသိရသူများပါးပြလမ်းဆုံးလို့မရအဲ့ဒါတွေလဲဘာသာရေးဘက်ကသတိထားခဏရွှေတကြသားဘလောက်တာ အဲ့ဒါတပေါင်းနဲ့ရတယ်ဆိုရင်အငမ်းမရသွားမယူနဲ့နော်အတုရင်လည်းဖြစ်ရင်ဖြစ်ရမယ်ခိုးရပါပစ္စည်းရင်လည်းဖြစ်ရမယ်အစ်စ်တော့လုံးဝမဟုတ်အစ်စ်ကတသိန်းတန်နာကြီးပဲအေးဒီတော့အခုသူများပါးစားဖျားမှလမ်းဆုံးနေရတယ်လေအခုခါရဲပဲခွန်ရှိ6တယောက်ကအိမ်ငွေပညာနဲ့ဆိုပြီးတော့ဗုဒ္ဓဘာသာပဲပြောင်းလာသူကကတိကတယောက်မြန်မာပညာဓာတ်ဆိုတော့ဗုဒ္ဓရဲ့မြန်မာပြန်စာပေတွေကြည့်တော့ အုံနောက်ကကောင်းတော့မှတ်မိတယ်ဘုရားဘာသာဝင်တယောက်အကြောင်းအာဘုံစင်သာဒသနာဘာဒသနာဆိုပြီးရေးလိုက်တာအမှန်နေကြီးပါပဲဖတ်လို့လည်းကောင်းပါဒါပေမဲ့လို့နောက်ကြတော့သွေးကြွလာတွေးကြွပြီးတော့ဗိဓာရှိလာတော့အထင်ကြီးပြီးတော့ဘာဖြစ်လာတော့သူဘုန်းကြီးကိုဘုန်းကြီးဝတ်ပြီးတော့သူကတရားပြမယ်တဲ့အဲ့တော့တရားပြတော့မဟာစီဆုံးလုံးကတိဝေဘူးလည်းဒီတဲ့အင်းအဲ့ဒီကမရခဲ့တဲ့ယောဂီတွေကသူ့စခန်းမှာ9ရက်တပါ ဒါမှမဟုတ်နှစ်ပတ်သုံးပတ်ဟာလွန်ရောတဲ့ဗျဘယ်နဲ့လဲပြိတ္တသူ့လိုလိုမပြောနဲ့ဖယားမတတ်နိုင်ပါဘူးဖယားနဲ့တနေ့တည်းမွေးလာတဲ့သန္နအမဖယားအသက်80ပြည့်လို့သာပြိဋိဘံဆန်သွားတယ်သန္နအမသင်္ကန်းဝုတ်ပြီးတော့ဘာတရားမှမရခဲ့ပါဘူးပြိတ္တဒါပေမဲ့တို့လူတွေကအလိုင်းတကြီးနဲ့ဆိုပြီးပြောရင်သိပ်ပြီးတော့ယုံလွယ်ထက်ကြတာလေးကိုသတိထားယုံလွယ်တဲ့လူကအမှားတွေ့ပါ ယုံရတဲ့သူဟာအေးတွေ့သပြီးအခုမရှိမပွားငြိမ့်တာလုသမြဒုက္ခစိတ်စိတ်နိုင်တာသိပြီးရမယ်ဟိုးညောင်လေးပဲနောင်နာကစံကလေးကြည့်ယုံရထားတဲ့လူတွေတော့ရအာရမတွေနဲ့ဆုံးဖြတ်တော့ပုံရင်လေးသွားတတ်တယ်အဲ့တော့ခုအခြေအနေမှာကိုမသိသေးရင်တော့တရားမရသေးပါဘူးဘသူကမိုးမအောင်ပြောပါစေတို့ပြိတ္တာသမင်းစားတဲ့လူနဲ့ဝါတဲ့လူဘသူကသိမသမင်းစားတဲ့လူနဲ့ကြည်တဲ့လူဘသူကဝါမသိဘူး ဒါပဲတရားအားထုတ်ရှုပွားတဲ့ယောဂီကသူ့ကိုယ်သူတရားရမယ်သူ့ကိုယ်တိုင်သိရမယ်မသိသေးမရသေးဘူးရှင်းရှင်းပဲသိအောင်အားထုတ်အခုတော့မဟုတ်ဘူးဒီဟိတာဟိတာဟိုအပြောကဟိုပါသွားရပြန်ယုံယုံဟိုပါသွားရပြန်ရောဟိုပင်ဒီပင်ကူပါလို့မိုးကောင်းရောက်လိမ့်မယ်ဟုတ်တယ်လေဟိုပင်ကဟိုဘက်လေမိုးကောင်းပဲရှိတော့ဒါတွေများနေကြတယ်အဲတော့921ကပါပြောလဲ အေးတဲ့သူကအာဘာလဲဆိုတော့ဝက်မွေးကောင်းတယ်တဲ့ဝက်မွေးရင်ငရဲမကြည့်ဘူးတဲ့ဘာမလို့တော့ဆိုတော့အဲသူအသားတော့အောင်မွေးတာသိစီလို့သက်စိတ်မရှိလို့ကုသိုလ်တောင်ရသေးတယ်ဆိုပြီးရိုက်ချလိုက်ဒီဝက်ဘာကိစ္စမွေးတာဟမ်ရောင်းစားမယ်ပြီးသတ်စားမယ်ဒီနှစ်ခုပဲရှိတယ်ငရဲမကြည့်ဘူးလားဘာကြည့်တာတော့အိုးရေးမရှိဗျာမရှိဗျာ ဒါကြောင့်တို့လူတွေခက်တယ်ပြောတာရောရင်းလိုက်ဘာသာရင်းလိုက်ငရဲမကြည့်ဘူးလားအေးဒါပဲနောက်တော့ခွေးကြီးဝင်သတ်ကောင်းတယ်တဲ့ဘာလို့လဲဆိုကလေးတွေကြိုက်ကုန်မှာမဟုတ်လားငရဲမကြည့်ဘူးတဲ့နောက်ဆုံးမှဘာပြုလို့ဆိုတော့သူကဒိဋ္ဌိကွာရင်ဆိုတော့ဟောဒီစကလုံးမှာသုံးလိုက်ပြီဘယ်တိုင်ကွယ်တယ်ဆိုတာဒုပိဋ္ဌဘုဒ္ဓတာရှိပြီးသားပါအဲနောက်တစ်ခုကဘာပြောတော့သူစကားမှမိန်းကလေးတယောက်ကဝိလိစလေးနဲ့ဆိုပြီးတော့သွား အဲ့ဒါကိုဘေးကအမြင်မတော်ဖုံးလိုက်ဖိလိုက်ဆိုနေပလေးစီအဲ့ဒါဓမ္မပီတိကြနေတာတဲ့တို့လူတွေဓမ္မပီတိကြရင်သွားရကိုယ်နိုင်နဲ့ရည်စားစားအေးအေးငြိမ်သွားတော့သူကပလင်မောကပြောလိုက်တယ်အဲ့ဒါမက်ကြတာဟောချီအဲ့ဒါဘာတဲ့တော့မက်ကြတဲ့ဆိုတော့သောတာပန်ဖြစ်တယ်ပေါ့အဲနောက်ပြီးတော့မှပြောလိုက်တာကဒိဋ္ဌိခွာပြီးရင်တဲ့ဟိရိဥဒ္ဒဘမလိုပါဘူးတဲ့ အဲဒါဒီစကားကောက်ချက်ချရင်ဒုပရိသပုထုဇဉ်ဘဝတုန်းကလုံလုံကြုံကြုံနေကြကြာလားအရိယာဖြစ်ရင်တော့တုံလုံးချွတ်ဖို့သာ ပြင်မေတော့တို့ဝါဒဒီမှာလိုက်လိုက်စားနေရတာကာကွယ်ရေးမရှိတော့ဘူးနော်ခုနကဘာသာနဲ့လူမျိုးကာကွယ်ရေးမရှိတယ်လို့ဝိပဿနာရေးရမှလည်းကာကွယ်ရေးမရှိတော့ဒါဘုန်းကြီးတွေကဒါလိုပဲဘုသူတ္တနဲ့ပြောတာတော့ဟာတဲ့ဖြူစရာတော့ဘာဒီဟောမှမသိဘူးတဲ့ဟောဒီလိုဖြစ်နေဗျာ ုန်းကြီးတို့ကတော့ဘာသာသာသနာတန်ရှင်းတည်တော့အောင်တွေးခေါ်နိုင်အောင်ကိုယ်အမြင်အယူဝါဒဘုန်းကြီးတို့ကတနေ့မှတိုင်းနေပြီနဲ့အစွန်ရောက်တယ်ရောက်တော့ကြားခဲ့တဲ့ဘုသူတ္တတွေ့ကြုံရတဲ့အတွေ့အကြုံရှင်းပြတာကိုအဲ့ဒါဘာတွေပြောနေမှမသိဘူးဆိုတော့ဘာပြောတယ်လို့ပြောရမလို့ကဲစဉ်းစားဖို့ပြောနေတာဟုတ်မလားအေးအဲ့ဒါပဲဗျာနောက်တစ်ခုကဘာတော့အရိယာဆိုတာညာဘက်ဆောင်ဣတတ်တဲ့အလေးရှိတယ်တဲ့ သူကိုယ်သူစဉ်းစားလိုက်တဲ့အခါအိမ်ငယ်ထံတော့ညာဘက်ဆောင်းဆောင်းကြအော်ဟုတ်တကူမှတ်တာဘုန်းကြီးအရိယာလူဝန်ခိုင်းရင်အဲ့ဒီဘုန်းကြီးအာဘသင်ပါရဇိကကြတစ်ဖက်လူယုံရင်နာတော့ဥပရိမသိပဲနဲ့လှုပ်ရှားလို့ဒုပရိသကအပြောကောင်းရင်တော့အဲသဘောကျနေတာပဲအေးအဲ့ဒါတွေသတိထားဗျာဒါကြောင့်အလူအလိတ်ဟလာအပိုင်းအဝိုင်းတွေကဒီခေတ်မှာသိမ့်များတယ်သိမ့်များတာပဲလို့လဲပြောဦးမယ် တို့ဓမ္မစရိယဘုန်းကြီးတွေပါလောကီပညာကိုလိုက်စားခဲ့နောက်ဘာသာရေးစိတ်ဝင်စားတဲ့လူလည်းလောကီပညာကိုလိုက်စားခဲ့တယ်သူတို့ရခိုင်းကောင်းဆောင်ကြီးတယ်ဘယ်လိုအထိလဲလက်ကလေးဖြန့်လိုက်ငါပြောသည်ရလက်ကလေးဖြန့်လိုက်မုံရလားလက်ကလေးဖြန့်လိုက်ဖျားရှင်းသူပါရပြီးတော့မြင်တဲ့လူဟောဟောနဲ့ဗောတအံ့တအောနဲ့အဲ့ဒါပြရုပ်ပဲတကယ်တမ်းသာဖြစ်ရင်ဟောဆိုလက်ကလေးဖြန့်ပြန်ပြီးရွှေတွေပေးပါလား ပြီးပါလားပြီးပါလားအဲ့တော့ရုပ်ပြသူများအထင်ကြီးအောင်လုတ်ပြတာကိုတို့လူကဟဲဟဲနဲ့ဆိုပြီးတော့ဟောအများကြီးမှားကုန်တာဗျာသဘောပေါက်ပလားသူတို့ရဲ့ခိုင်းကောင်းဆောင်နှစ်ယောက်ရဲ့ဝန်ခံချက်ကိုဘုန်းကြီးတို့ကကြားလို့ပြောတာဥန္ဒရာပြင်းတော်တဲ့လက်ထဲမှာငပြောသေးလေးရမုံလေးရဖယားရှင်းတို့ရအောင်လုပ်တာမြန်သွားအထင်မရှိလိုက်နဲ့တပည့်တော်တို့မှအဲ့ဒါမျိုးမလုံးမျိုးမရဆိုပြီးတော့ အခုခက်နေပြီတဲ့တကယ်တော့လိန်စားတာပါဘာမလို့လိန်စားတာလဲဆိုဥနရပတိစဉ်းစားလေတဲ့တကယ်သာလက်ပြန်လို့ရသလားဆိုရင်ရှင်းရတဲ့မြန်မာပြည်မှာရွှေတွေလက်ပြန်လက်ပြန်ဝေလိုက်ပါလားတဲ့ဘေးတယောက်ကမှဝေတယ်မရှိပါဘူးတဲ့သူတို့သာယူသွားပါတယ်တဲ့။ကဲသဘောပေါက်မလားပေါက်ပေါက်ပေါက်ပြန်ပြီ။နားရှင်းမလားအေးအရေးမကြီးဘူးလား ဒါသိရေးကြည့်တယ်နော်အများကြီးရေးကြည့်တယ်ဘုန်းကြီးတို့မှာအန္တရာယ်ချားကဒီစကားပြောပါဘာဖြစ်လို့ဘုန်းကြီးတို့ကရှေ့မိတ်ဟောနေတာဟိုကနှထင်ချင်းကလေးနဲ့ကြည့်ရင်လည်းပြီးသွားရောဓမ္မမို့စာရည်တဲ့ဓမ္မပူဇာလိုလိုအဖြူမုံလေးတွေထက်လိုက်ရင်လည်းတောင်းသားမယ်အန္တရာယ်ကြီးတာသိပါတယ်ကိုယ့်ဘာသာကိုယ့်သာသနာအတွက်ဘုန်းကြီးတို့ကဥဒိချသဲတဲ့ပွင့်ဝါတလုံးတစ်တစ်ချောင်းမြန်ဖြစ်လေမလားလို့ဘုန်းကြီးတို့ပြောတာပါဟုတ်မလား ဒါရီကသိရည်ဒါမျိုးကိုတော့ကိုတော့ပြောသလိုဆိုတပည့်တော်တို့အဲ့ဒီဟာကြီးတွေခွန်လန်တတ်တာကြီးတွေဖြိုးရမလားဓမ္မမုံခွန်းကမုတ်စိတ်တွေတတ်ရမလားလက်ညှိုးနဲ့မှမတိပါဘူးလက်ညှိုးနဲ့မှမတိပါနဲ့မုတ်စိတ်တပင်မှမပြတ်ပါစေနဲ့ကိုတော့ဟာတင့်တော့လက်တင့်ရော့တော့လေရော့ကြပါလားလို့ဆိုလိမ့်မယ်အေးဘုန်းကြီးတို့အမေရိကတခုပဲပြောမယ်ငါးပြည်နယ်လောက်ရောက်ခဲ့တယ်ကာလီဖိုးနီးယား ဘုန်းကြီးတို့အဲလော့စ်အိန်ဂျယ်လီတို့နယူးနယူးယောက်တို့နယူးဂျာစီတို့ဝါရှင်တန်တို့ပေါ့ဗျာအကုန်လုံးမြန်မာတွေရှိပါကိုလူမျိုးကသူတို့မြေမှာသွားနေတာလေးကိုပြန်ကိုရင်းစာလိုက်ပါဟုတ်ပြီနော်အဲ့တော့သူတို့ရောက်ပြီးသားပလီလဲလက်ညှိုးနဲ့မှမတို့ပါနဲ့နှုတ်ခမ်းမွေးလဲတပင်မှမပြတ်ပါစေနဲ့အဲ့တော့ဘာလို့ရမလဲဆိုတော့ခုနကကိုကြီးစာဘုရားကြီးတို့ဗုဒ္ဓကငြိမ်းချမ်းရေးပါတကယ်လို့ငွေလိုအပ်မဲ့ဆိုရင် တို့ဘုရားဟာသင်္ခအေလဥပ္ပလပုံနရိကရွှေအိုးကြီးလေးလို့မွေးလိုက်အဲ့ဒီငွေနဲ့သူဘာသာပြုမှာမသာသနာပြုမှာမလုံးဝမပြုပါဘူးတို့ပရိသတ်ဒါလေးကိုပြန်တတိတာအခုကတို့ဗမာတွေကငွေရပြီးရောဆိုပြီးတော့ရှောက်ရှောက်လုပ်နေကြတာဒါတွေဟာလည်းမဟာအမှားတော်ပါကိုယ့်ရဲ့မြတ်တာဆိုတာသုံးရင်ပြီးတာပဲအခုငွေရပြီးရောငွေရပြီးရောဆိုတာကြီးတွေလုပ်နေကြတယ်ပြီးတော့လက်နဲ့နဲ့လည်းသာသနာမပြုခဲ့ဘူး ရားလောင်းတော်ဟာရွှေတော်၈သောင်းမျိုးတော်ပေါင်းရှိခဲ့ပါတယ်ပြိတ္တာဟုတ်ပလားရွှေအိုးကြီးတစ်လုံးတစ်လုံးနဲတာမဟုတ်ဘူးအ ਨੇ ဆုံးရွှေအိုးကမျက်နှာဝ2မိုင်ရှိတယ်ရွှေအပြည့်အလက4မိုင်ဟိုးအဲ့ဒီတဲ့ကြီးတာက6မိုင်ဟိုးတဲ့ကြီးတာ8မိုင်ရှိတယ်အဲ့ဒီရွှေအိုးကြီးအပြည့်ဒါကိုဘုန်းကြီးတို့ပြိဿသဘောပေါက်ဒီခေတ်ကတို့ရတကယ်လှူနိုင်ရင်တန်းနိုင်ရင်ဆိုတဲ့ဗတ်တိတ်ဆွဲပြီးတော့ဒါနနောက်ပြန်ဆွဲနေကြတယ်ဝိပဿနာရှစ်တိုးတာနဲနေကြတယ် အဲ့ဒါအရေးကြီးဆုံးပဲ။ဂိုင်းပရိသတ်ရေအခုအနာတပိဝိပဿနာတရားအားထုတ်လို့သောတာပန်ဖြစ်သွားတဲ့အခါသူ့ရဲ့ရှိပွားရေးဟာတွေအကုန်လုံးဘာသာရေးပဲပြောင်းသွားပါပြီ။နမူနာရှိခဲ့ပါတယ်။မှန်ရလား။ယာရီဝါယူလာတဲ့အရိယာမျိုးစေ့ကိုတာဝတိချထားခဲ့လိုက်တာခွန်နာကလေးဟာသူတော်ကောင်းတွေဖြစ်ကြပါတယ်ပရိသတ်။အခုသမီးရဲ့အိမ်တော်ရေးမှာ ဖရာကိုပြေးပြီးတော့တရိရဖို့လေဘာသာကိုလက်မလွတ်ကြဖို့ကြိုက်ခုနကလေးကုံအောင်ပြောဦးမယ်အဲဒါပြင်ပလီပြောပြီးမုတ်စိတ်တတ်ရတော့မလားလက်ညှိုးနဲ့မှမထိနဲ့ချွေးတစ်ပေါက်မကြသေးနဲ့ခုနကပြောပြီးပြီကိုရင်းစာတို့ရဲ့ဘုရားကငြိမ်းချမ်းရေးဝါဒနဲ့သာသနာပြုလို့ဟောတချိန်ကလေသမားတယောက်နွားတကောင်အလိုမကျလို့ကောက်ရုပ်ပါမိရှုတတ်လိုက်တာလေငရဲနိုင်နှစ်ပေါင်းများစွာကြငရဲကလွတ်ပြန်တော့လည်းပဲ ကံတို့အကျိုးပဲဆိုတာလိုပဲကောင်းငင်ပြန်နေတဲ့ကြီးကန်းအဖြစ်မှာမိကွင်းကြီးဆွတ်သေးတာခုနဘဝနောက်တကူခွေးတကောင်ကိုသဲဝဆွဲပြီးတော့ရေထဲချတတ်ခံရတဲ့လက်သမားမယားအေးအဲ့ဒီလိုတတ်ခဲ့တဲ့အတွက်တည်းရောငရဲနိုင်နှစ်ပေါင်းများစွာကြာငရဲကလွတ်ပြန်တော့လေကံတို့အကျိုးပဲဆိုဖြစ်ရဖြစ်ရဘဝတိုင်းမှာသဲဝဆွဲပြီးတော့ရေထဲချတတ်ခံရတဲ့ဘဝအကျင့်တရား ဒါကြောင့်လက်ညှိုးနဲ့မှမထိပါနဲ့ချွေးတစ်ပေါက်မကြပါစေနဲ့တပည့်ပဲလို့လို့ရမှာတော့လွယ်တယ်ဆိုကြည်သာဇီပွားရေးဖြတ်ပါလူမှုရေးဖြတ်ပါအိမ်နောင်ရေးဖြတ်ပါဖြတ်ဘာနဲ့ဖြတ်ဒါအရေးကြီးဆုံးပဲကိုယ့်ရဲ့မျိုးယူကိုယ့်ရဲ့ဘာသာအတွင်းသာရောင်းဝယ်ဖောက်ကားခြင်းစီပွားပြုပါကိုယ့်ရဲ့လူမျိုးကိုယ့်ရဲ့ဘာသာအတွင်းသာ ပေါင်းတင်ဆက်ဆန်းကြပါကိုယ့်ရဲ့ဘာသာကိုယ့်ရဲ့လူမျိုးအတွင်းသာအိမ်တော်ရေးပြုကြပါအဲ့ဒီလိုဆိုရင်ဘုန်းကြီးတို့ကာကွယ်ပြီးသားဖြစ်သွားပါပြီနောက်ဆုံးတော့ဒါပဲတတ်နိုင်ဟုတ်ပလားအေးအဲ့တော့ဒီထဲမှာအနိဝန်ကျင်တော်၎င်းဘာသာကြားတွေလူမျိုးကြားပိုင်ပြန်ရှင်းစားပါတို့မြေပေါ်နေတို့ရေကိုတောက်တို့ဆန်သမင်းစားပြီးတော့က အရင်နေနေအခက်ချိုးချွန်းဆိုပြီးတော့ခုနကတို့ဘာသာရဲ့ဖရာတွေကိုဖနှောက်နဲ့ပေါက်ခိုင်းတာတော့မင်းတို့အိမ်ရှင်ကိုရန်သူထင်းနေတာမှားနေပြီအရင်နေနေတေဘောထိုင်အေးအဲ့လိုတော့မလုံချနဲ့လူကိုချင်းစာတရားထားပါပြီးတော့တို့ရဲ့မျိုးသမီးတွေကိုခုနကပြောသလိုမယအယနင်းကယူပြီးတော့နှိမ့်ဆက်တာမျိုးလည်းပဲမင်းတို့မိဘမှာနေမင်းတို့လူမျိုးတွေကိုဒီလိုလို့ရင်မင်းတို့ခံနိုင်မလားလို့ ဒါလေးတော့စဉ်းစားပေးပါမေတ္တာဝါဒနဲ့ဟုတ်ပလားအေးအဲ့ဒါပဲပြိဿရေဒါကြောင့်ဇီးပွားရေဖြတ်ပါလူမှုရေဖြတ်ပါအိမ်နောင်ရေဖြတ်ပါဒါပဲဒါကျွေတို့မျိုးတို့ဘာသာတဖြည်းဖြည်းတို့ပွားစီပင်တည်တံ့ခိုင်မြဲပါလိမ့်မယ်ငါရှင်းမလားကိုင်းဒါဖြင့်ဇာလံပညာဆိုအဲ့ဒါနဲ့ ပရိသတ်အနာတပိသမီးရဲ့အိမ်တော်ရေးကိုဖရာပြေးတရိယအဲ့တော့ဖရာထံသွားဒီအကြောင်းကိုသူပါဝင်အောင်ရှောက်ထားလိုက်ဘုရားကအနာဂတသညာတော်ကြီးနဲ့ကြည်လိုက်တဲ့အခါမှာဟောဒီသုလသုဘာဒဥက္ကမြို့ရောက်သွားမယ်ဆိုရင်နဲ့တာဝတိမြို့က7400ဥက္ကမြို့က7400တရားပေါင်းတော့ တသိန်း6000အဲချိုလင်လေးတွေဝယ်ပြီးတော့မူကြိုရောက်ပို့ပေးရမှာကတော့သိကြပါပြီဟမ်ဒေါ်တာတွေတော့အေးအဲ့ဒါဘယ်လောက်လဲတသိန်း6000 8000ဘာဖြစ်သွားကြတယ်ကျွတ်တန်းဝင်တယ်ဆိုတာအပေရကားပိတ်သွားပြီပြိတ္တာနောက်သဗ္ဗေပိဥက္ကနဂရ တတသံပနာဥက္ကမြို့သူမြို့သားတွေအလုံးဗုဒ္ဓဘာသာဝင် ဖြစ်သွားမှာကိုမြင်တော်မူသဖြင့်သင့်တော်ပါရဲ့တကားတော်ကြိုက်ဆိုလိုက်သာဝတိမြို့သားနာရပိန်ဟာဥက္ကသတိနဲ့ကြောင်းနေပါသာဝေသမိဝေဖလေမာ ယင်းဤကျွမ်းဝင်ရှာနောင်သောအခါမြတ်ဗုဒ္ဓသင်မသိလျောက်ထားရာဥက္ခမျိုးလုံးကျွဖို့ရာဘုရားခွင်မြူတာအဲ့ဒါနဲ့အနာတပင်တတိယ မြတ်စွာဘုရားရဲ့အနာဂတမှဉာဏ်တော်နဲ့မျှော်ကြည့်လိုက်တဲ့အကျိုးကိုကြည့်ပြီးတော့သမီးနဲ့ဥက္ကသတိသားနဲ့ပေးစားလိုက်သို့တော့အယောင်းဝဲအိမ်တော်ရေးမဟုတ်ဘူးဒီခေတ်အိမ်တော်ရေးကအယောင်းဝဲအိမ်တော်ရေးများနေကြတယ်ကိုသမီးတုံးလုံးချွတ်ထရမယ်အခြေအနေမျိုးဟိုမှာမဟုတ်ရှင်မြင်းကျွဲနွားမျိုးတစ်ပါးနဲ့အဝတ်အစားရီးချိုးမုံဆက်ပြရီးချိုးဖို့ဆက်ပြမုံကထက်ပေးပြီးတော့တကြွယ်ရှိရောက်ပါထက်ပေးလိုက် သမီးကိုအပယ်ကလွတ်အောင်အရိယာဖြစ်အောင်သူအထုတ်ခိုင်းတာလက်ကြီး900ပါသမျှဆိုပြီးတော့လူမှုရေးကြွားကျင်နေပြီကိုသမီးကိုစိတ်ချတယ်အခုခေတ်တော့ပြန်ဟုတ်ပါအောင်နော်တို့လူကြီးတွေအချင်းမားနေတော့ကိုသမီးအိမ်အောင်ကြသွားပြောကျင်တော့ဘူးစောခင်ရဲ့အဲ့ဒါလေးတွေပြန်မြင်ကြဖို့သိကြဖို့ဗျာကိုက်ရှိရင်အဲ့ဒါနဲ့ဩဃမျိုးရောက်တော့မှ ဟိုတတိကလာတဲ့အမ္မကံသမဏေဝန္တုငါတို့ကိုးကွယ်တဲ့ယဟန်တွေကိုလာဖူးလေအမှန်ကသူကိုးကွယ်တာကအဝတ်မောတဲ့တကရုံအရှိလကတကရုံခေါ်ပါအာဂမရှိလကအဝတ်ကကရှိတာအဝတ်မရှိတဲ့ဟာတွေကိုကိုးကွယ်ဘယ်လိုကိုးကွယ်တာလဲအေးခေါင်းမအောင်ကျင့်တယ်အလိုနဲတယ်လို့သူယူရှိတယ်ဟောတာလေတို့ဘုရားဘာသာမြန်မာရဲ့အုံနောက်တွေဝင်နေကြပြီဗါတဲ့တတ်တတ်လို့စားတာမီးလို့စားတာ သစ်သီးလုံးစားတာရေစွန်းစားတာသဲစွန်းစားတာမဖြစ်နိုင်တာတွေလက်ခံနေကြဒါမျိုးတွေစားမှတို့လူတွေကအဟုတ်ထင်နေကြတာဟုတ်ပလားအဲ့ဒါခေတ်လူငယ်တွေကစပြီးတော့လေအဲ့ဒါသမုဝနာနီးပြီဆိုရင်သွားသွားပြီးတော့အမှန်းခိုင်းကြတယ်မှန်းတယ်ဆိုတော့သိတဲ့အတိုင်းပဲဟုတ်ဇရွေးထွေးပေးလိုက်တာပါလို့ပေးလိုက်တာ အဲ့ဒါကွာတော့ဆောင်းတာဆောင်းရတာနောက်ကြတော့ပြည်တိကရိယာပို့လာတော့အိုတကူအောင်ဆိုကိုကိုကိုတောက်လိုက်ကြနောက်ကြတော့အမေဘယ်ကပုဂ္ဂိုလ်ကြီးကပို့ထူးတဲ့ပဲတော့အဲ့ဒါမျက်နှာသိရပေးနေတဲ့ကောင်မကြီးလာသွားတောင်းပါတောင်းပြီးတော့ပြီးတော့ဘာလို့လို့ဓာကူအောင်ဆိုကိုကိုတောက်လိုက်တော့ဒါရောဒါရောဒါရောအကုန်ပါလာပေါ့သိလားမျက်ချီရောနှာချီရောသချီရောဘာသာပြောတာငါနဲ့နော် နောက်ကြတာကြီးသစ်ကဘယ်နှပင်နဲ့တောကဘယ်နှတောတဲ့တောတောင်ကဘယ်နှတောင်နဲ့ဂူကဘယ်နှလို့သိဉိုင်းကဘယ်နှဂူအထိတ်ထဝင်ထားတဲ့ပုဂ္ဂိုလ်ကြီးကချွေးရည်တွေပေးနေတယ်ကောင်းမလာတော့တောင်းရအောင်သွားတောင်းပြီးတော့ပရိသတ်ကြီးတကူအောင်ဆိုကိုကိုကိုနဲ့တောင်းလိုက်ကြရောဗျာအဲ့တော့သူရှိအဇတ်တော်နိပတ်တော်တွေမှာတောနေယတိယဟန်တို့ရဲ့အပေါ့ကျင်ငယ်သောက်မိတဲ့သမင်းတွေကိုဝင်ရတဲ့ဗျာ တောက်ကြနာနာတက်ကူကြအဖေမပေါ်တဲ့ကလေးတွေမွေးအောင်မယ်ဒီတက်ကူတာဘာမှမသိဘုန်းကြီးတို့တရားဝဲသွားတာဓမ္မသူ့ကသူတပည့်ခင်းတာအောက်ကဟလာအေးနေတယ်ပူနေတယ်ဆွန်းဆွန်းကလောက်ရှိချမ်းသာအောင်ပြောတာအခုမဟုတ်ဘူးအဲ့ဒါနဲ့ဒီပေါ်လာလို့တောကြတခါလဲမောက်ရလဲလို့ဟွန်းနှာခေါင်းကြွေတွေ့သွားအောင်မယ်ဘာမှမသိဘူးတို့လူတွေအဲ့ဒါတွေကိုင်းတော်ပြီဗျာ အမကဟုတ်တယ်လေအဝတ်မမောတော့ထိုးလို့နဲ့ထောင်လို့တိုးလို့နဲ့တွဲလဲဒါပဲရှိတော့မှာမောအဲ့ဒါနဲ့ဟင်ဒါငါယဟန်တော်သူယဟန်นี่ဒီလိုမဟုတ်ပါဘူးလို့ပြောလိုက်တယ်အောင်မဲဒီမိမကဆိုပြီးသူ့နာမည်ရောက်နေပြီပြိတ္တာအနိုင်ကျင့်တော့တာပေါ့ဟဲ့ရွှေမကိုနင်ထုတ်လိုက်သူလားသူပါတာကဒီမှာတထေကြီးတလက်မမှာကျမမရွှေ့လိုက်ဘူးယောက်ျားတယောက်ငတ်လွန်းလို့ ရှားတယ်တော့မထင်နဲ့အေးသူ့ဘက်ကိုယ်ဘက်လေအမြအမြအလံဆွေးနွေးတိုင်ပင်ပြောဆိုပြီးတော့မှားတယ်ဆိုရင်ဒီမှာတထေကြီးသုလသုဘတာခြေတော်နဲ့မဟုတ်ဘူးခေါင်းနဲ့ဆင်းမယ်ဘလောက်တတိရှိအပင်မကြအောင်တရားနာမှာအထုတ်ထားခဲ့တဲ့လူမှုရေးကိုကြည်ပြွန်းတယ်ဆိုတော့တတိရှိတယ်အခုကမနုမနစိတ်သက်သာဟပ်ပွိုင်နေဆိုတော့ဘာမှမရဘူးတို့ကလေးဘာသာရေးလဲဟပ်ပွိုင်မယ်လူမှုရေးလဲဟပ်ပွိုင်မယ် ကြီးကြီးလေးလည်းမှမရှိပဲကိုအေးအဲ့တော့ရှင်တို့ယောက်ျားတွေကလေတဲ့လေကားသုံးနှစ်နေရင်လူပြိုဖြစ်တယ်လို့ပြောတယ်ဒီမှာတဲ့ကျမတို့ကလည်းလေတဲ့ဟိုလဲတကြီးလောက်အရမောင်းရက်ထဲမှာလက်ပြောက်တစ်ချက်တီးလိုက်ရင်ယောက်ျားတွေလဲတကြီးလောက်ရနိုင်ပါတယ်တဲ့အဲဒါကြောင့်မမအေးကလည်းဆိုတာပဲယောက်ျားတော့ရှာသလားဆိုဆိုတာကြားဘူးတယ်မဟုတ်လားဒါပဲ အဲ့ဒါနဲ့နေပါအောင်ဆိုပြီးတော့မှဘာလံခောနေပနသတိဂိဏီလာဂိဏမသရတံမေအခါဤပုတ်စီတော်ဖေးဆိုလာသူပါငါတို့ယဟန်နေကြတော့နင်တို့ကဘာရဲ့ညာရဲ့နင်တို့ယဟန်နေကြတော့ချီးကျူးလိုက်တာပြောစမ်းနင်တို့ယဟန်နေကဂိဏီလာဘယ်လိုအသီလရှိကြတယ်လဲဂိဏမသရဘယ်လိုအကျင့်ရှိကြတယ်လဲအဲ့ဒီခါမှာဆိုလာသူပါတာမျက်နှာသစ်ခံတွင်းစီလက်ချေစီဘာကြောင့်လဲတန်ငါအကြောင်းပြောမှာ ဘာအကြောင်းပြောမှာမို့အေးအဲ့ဒီလိုဆိုပြီးတော့ယူသေးတာကိုင်းဆိုင်တာဗျာအခုကလူတွေကတော့ပြောရင်တော်တော်ခွာကြပါလေလုံကြီးရင်ရှားရီနဲ့ဖရာပန်းဟုလဲနေကြတယ်လုံကြီးရင်ရှားရီနဲ့ဆွမ်းတော်လောင်းနေကြတယ်လုံကြီးရင်ရှားရီနဲ့သီလရှင်ဒါနတန်ထက်နေကြမျိုးသမီးပိုင်းဆိုင်အမျိုးသားပိုင်းဆိုင်ရာပစိုးချက်ဖြူအပေါ်အင်းကြီးမပါဘဲနဲ့ကြောင်းကဘုရားထဲမှာလှုပ်ရှားနေကြပလုတ်ဘာသာကြီးအောက်တန်းကြတခြားဘာသာကြီးကငါးနှစ်သားသမီးကဆိုဘုရားရှိခိုးကြောင့်တည်း သူ့ဟုတ်ဆုံးနဲ့သူသွားတာတို့ပြိဿသိစနစ်ကြတယ်ဒါလေးတွေလူသေးတယ်နော်တို့လူတွေရှင်းရတာလည်းမပြောနဲ့လှုပ်တာကိုကမောက်ကမကြီးပဲအာဝိစုလာသူပါတာမျက်နှာတစ်တဲ့ခံတွင်စေတဲ့လက်ခြေစေတဲ့တန်ခါအကြောင်းပြောမှာမို့ဒါကြောင့်တတိယဘက်မှာနေနေဘုရားနဲ့တန်ခါရှိတဲ့တန်ဝဋ္ဌိကို လက်အုပ်ချီပိတကလာသန္တိတရိယသန္တမနတသန္တံဒေသံကတံထိတံအောဂိတံသကုမိတ္တဖာဏိတာရိတသမနာမမကာယကမ္မသူရှိနေတံဝါစာကမ္မအာနာဝိလံမနောကမ္မသူသုတ်တန္တာရိတသမနာမမဝိမလာသင်္ခမௌတ္တဝသုတ်တာအန္တရဘာဟိရာ ဘုံနာသုတ်တေဓမ္မေတာရိတာသမနာမမလာဝိနာဥနတောလောကောအာလာဝိနာသာဩနတောလာဘာလာဝိနာဧကထတာရိတာသမနာမမယတိနာဥနတောလောကောအာယတိနာသာဩနတောယတာယတိနာဧကထတာရိတာသမနာမမပတန္တာယုံနတောလောကောနေနာယသာပိဩနတော တမနိနာပသသာတုဓာရိတာသမနာမမဒုခေနာဥဏတောလောကောဒုခေနာသဗ္ဗေဩနတောအာကမ္ပဒုက္ခဒုခေတုတာဓိတာသမနာမမခေါဏဂါထာပိုက်တော်မူကြပါတယ်ဘလောက်မိုးရွာနေဘူးနှင်းကြနေပြီမဲ့အပေါ်ကအဆောင်မပါအောက်ကဖဏမပါပါဘူးပြိတ္တာဒါဟာကာယင်တွေကိုထိမ့်ချုပ်တော်မူကြတာပါဟုတ်ပါလား နောက်တော့တန်တမာနတာဆိုတာမနှိမ်တရေကိုထိမ့်ချုပ်တာမနှိမ်တရေဆိုတာမနာကစိတ်အိန္ဒြိယကထိမ့်ချုပ်စိတ်ကိုနိုင်နေတယ်အဲ့တော့ဘယ်လိုနိုင်နေလဲဆိုတော့ခင့်နဲ့ကြည့်ပြောရင်တို့ရှေးတုန်းကအမျိုးသားကြီးတွေကခေါင်းမောင်းကြီးရဲ့နဲ့ရောင်ကြီးပွေအဝေးကကြည့်လိုက်ယောက်ျားမထင်းကနေသိနေတယ်။ခဏိတော့ခေါင်းမမရဲတဲ့ကွယ်နောက်ချီကြတွေ့။ဟမ်အမျိုးသမီးတို့ဖုတ် အဲအခုခေတ်ကျတော့နေရွက်မပါသလိုခုတ်နာပေါက်သလိုတညိုတထွာလေးတွေနဲ့လေပျက်စီးကုန်ရပြီအေးမျိုးသမီးတွေကယောက်ျားအင်ကြီးဝတ်တယ်ဘာကိစ္စဝတ်ထားလဲလို့မေးတာကျင်နာအောင်တယောက်မှဖြေမပေးနိုင်ဘူးတို့ကလေးအေးပြီးတော့လည်းပဲအာတခါတည်းထားလိုက်ကြတာတွေကပြောမနေနဲ့ခေါင်းကလို့အပေါ်ကအစွတ်လိုက်တာအောက်ကိုပြုတ်ကနေဆိုပြီးသွားတယ်ငပြေမအင်ကြီးဘာကိစ္စဝတ်ထားလဲမပြောနိုင်ပါဘူးပြိတ္တာဟုတ်ပလား

ဘယ်ဘုန်းကြီးပဲမတိလာမှမထားသေးပါဘူးပရိသတ်ဒါသူတို့စိတ်ကိုဗုဒ္ဓရဲ့အရေးကိုခိုးပြီးတော့ဗုဒ္ဓရဲ့ပညာတော်မူချက်အရာသူတို့နိုင်နေကြတာပါတို့လူတွေကကိုယ်စိတ်ကိုမနိုင်လို့ခိရည်စည်းကြောင်းလိုက်မျောသွားတာကိုခိလို့မပြောပါနဲ့ကိုယ်စိတ်ကိုမနိုင်ဘူးလို့ပြောင်းဝန်ခံလိုက်သမ်းပါသဘောပေါက်ပလားပေါက်ပေါက်ပေါက်ပြန်ပြီ နောက်တကူလာဝိနာဩနတောလောကောအာလာဝိနာသာဩနတောလောကလူသားတွေဟာလာရခြင်းညောင်းနဲ့ဟောခြေပြားထောက်စိတ်ဓာတ်တွေမာနတွေတက်ပြီးတော့ခொနကပြောလို့ဘာသာလည်းသတိမရလူမျိုးလည်းသတိမရအေးဘုသူတိတိငတိမာပြီးရောဆိုတဲ့အတ္တဇွဲစိတ်ကလေးတွေရှိနေကြတယ် ဟောလက်မရပြန်တော့လည်းပဲဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးဟိုလည်းညှို့တို့ဒီလည်းညှို့တို့နဲ့တို့တန်ဃာတော်တွေကဟောတပိတ်တိုက်ပြီးတော့အချိုးလို့အချင်းရအချင်းလို့အချိုးရအပူလို့အေးအေးရအေးလို့အပူရဝက်သားလို့ပဲပြုတ်ရကြက်သားလို့တော့လည်းပဲပရိသတ်ဤချင်းမောင်ဟင်းနဲ့ပြန်ခဲ့တာပါပဲလိုက်ရမရမှတန်ဃာတော်တွေဟာဖောက်ပြန်ရင်းမရှိပါဘူးမှန်ရလားဆိုလိုက်ရမရလူတွေမှာလိုက်ရ ကဲမှန်ကြမှန်ရှိကြတာဖရာတပိယဟန်တွေမှာလာရမရတူညီတာလာရမရလူတွေမှာတမန်ကြမှန်ရှိကြတာတမန် ဖယားတပိယံတွေမှာလာရမယဒူညီတာအရေးပြအကောင်ထလိုက်ကြပါတော့ယသာချမ်းယံအာယသာချမ်းယံမဲမှုလောကရန်လည်းပဲတန်ကားတော့ရှင်မြတ်တွေခန္ဓာဤရှိတော်မူကြတဲ့အေနေနာကဲ့ရဲ့ခြင်းပတန်သာချီးမွမ်းခြင်းလောကရန်နဲ့လည်းပဲတန်ကားဤတဲ့ခန္ဓာဤရှိတော်မူကြတဲ့ ဒုက္ခချမ်းသာတယ်ဒုက္ခဆင်းရဲတယ်ဆိုတဲ့လောကရန်မှာလည်းပဲတန်သာတော်တွေမဖြုံမဲနဲ့အဲ့ဒါသိခံတော်မူနိုင်ရတယ်လို့နားလည်လိုက်ပါအဲ့ဒီလိုပြောတော့ဥက္ကမြို့သူမြို့သားဟေးသုလသူပါလားအဲ့ဒီလိုပုံကိုယ်တွေတို့ဖူးကျင်လိုက်တာဟေးတို့ဖူးရအောင် ပြုတ်လို့မပေးနိုင်ဘူးလားအာရပါတယ်ဘယ်တော့လို့မနှက်ဖြင်ကရဲတင်လွန်လိုက်တာသူနေတာဥက္ကမြို့ ဘုရားမူကြီးတန်ခါကတာဝတ်ထိမိုင်မောင်းမလောက်960ယူဇနာ120မိုင်မောင်းအဲ့ဒါကိုသူကမနှက်ဖြင်ကားတယ်ရဲတင်လွန်လိုက်တာရဲတင်မှာမို့သူ့ကိုယ်သူလည်းယရဏသုံးပါးယုံကြည်တာယုံနဲ့ဘုရားတရားတန်ခါပေါ်လဲသူကယုံနဲ့တို့ခေတ်လူတွေကဘုရားတရားတန်ခါပေါ်ယုံသလား မယုံတဝဲယုံတဝဲယုံမိရဲ့နာလေပြီထင်တာခုခေဗုဒ္ဓဘာသာတွေဟာတကားလေဘုရားတရားတန်ခါကိုယ်ကိုရမလို့အတူရသတိတဲ့ဘိုးဘိုးအောင်ဘုံမကောင်းရကန်းကျင်တော့ရွှေညော့ရွှေပေါညော့သမညာဖိုင်တဲ့အိမ်တွင်မင်းမကြီးဟင်္ဂမိုင်ဥရှင်ကြီးအတွင်39မင်းပြင်39မင်းဘုရားမင်းကြီးတော်ဘုရားမင်းနာအမေကျနန်ကရိုင်အန်ကုန်စမယဗတ်တိများလိုက်တာ အဲ့ဒါကဒုပရိသသိခတ်နေတယ်ဟိုမှာသူ့ကိုသူလည်းစိတ်ချတယ်ယရဏသုံးပါးကိုလည်းဒါကြောင့်မနှက်ဖြင်ငါတဲ့တို့ဘာလုပ်ရမလဲဆိုလာသူပါလားအာတန်ငါ900ဖုံးမေးကိုဆွတ်ချက်ထားလိုက်ဘုံကနစင်ပြတ်တတ်တဲ့တက်သွားပြီးတော့မြ၄ပန်ရှစ်စုပ်တို့ပြင်ဣမိနာတိညာနေနာသွေဗုဒ္ဓပမုခဏိမန္တိတပဝဇာနာတုရှင်မယတပည့်တော်လွှတ်လိုက်တဲ့ပန်းတမန်ဖြစ် မနဲ့ဖြင်းကဘုရားမူကြီးတန်ခါ900တို့အုတ်ကမြို့ဆွမ်းသန်ပိပိတ်ကြောင်းသိတော်မူပါတကားတဲ့မြလီမရှိစုလေထဲမှာကျဲလိုက်တော့ပြာပလုံးလေးလိုဝဲပြန်ပြီးတော့သွားကြတာကိုသာဒါရိတာဖြင့်အဲ့လိုစလမ်းနေကိုရိုက်မှာဟမ်အခုခေတ်ဘုရားရင်ပြင်သွားပြီးတော့မင်းသားနဲ့မင်းသမီးနာဖူးတဲ့စလမ်းရိုက်တူတူရှင်းနာစရာကောင်းတယ် ကိုင်ရှိစေဗျာအဲ့ဒါနဲ့မြတ်စွာဘုရားကလည်းဇေရဝံကြောင့်ခုလိုပရိသတ်ကြီးနဲ့တရားဟောခန္ဓာကသုလသုဘာဒလွန်လိုက်တဲ့မြာလီပါနေကပရိမောင်းကနေဝင်ပြီးတော့ဘုရားရဲ့ကောင်းတော်ပေါ်မှာဝက်လွားလေးတွေကအောက်ကိုမျက်နှာပြီးဟိုညာသံကလေးတွေကမိုးဘောထောင်းလို့ဇာပဝါလေးမြကြက်ထားတယ်လို့ပဲအဲ့ဒီမှာဘုရားတရားချလိုက်တော့အနာရဘိန်ကဘုရားမူရှိသံဃာမဏ္ဍပြင်ကတပည့်တော်အင်းစွန်းစားကြွတော်မူပါ တခါကြီးဥရဲလူရှိသွားပြီအလိုဖရာအခုပဲရှင်မရတရားချဘယ်သူမှလည်းမလာဘယ်သူမှလည်းရှောက်တာမရဘူးဒီမာလေးတခါကြီးဒါကပါလေဖေရနေနမေဆွန်လသူပါတာဩဃမြို့ကဘုရားမူကြီးတန်ခါ900ဆွန်စားပင့်လိုက်တာမဖြစ်နိုင်လိုက်တာဗျာတပည့်တော်သမီးကမိုင်မောက်960ဝေးတယ်ဗျာဒါကတခါကြီးတို့ရဲ့အနီးဝေးလေတို့ဘုရားများရဲ့အနီးဝေးက ဒူရေတန်တော်ပကသင်တိဟိမဝန္တော်ဝပပတောအာတန္တေထာနာဒိတန်နိရာတေဟိခိတသရောယထာတခါကြီးတဲ့အေးပိစုံပန်ဆိုတဲ့လောကကြီးပွားချမ်းသာကြီးစာဝတ်နေရေးချောင်းလီမှုဓမ္မဝါဒချိပြီးတော့အဘာဝိတဘာဝနာဘာဝနာတရားကမ္မထာတရားအာမထုတ်တဲ့ပုဂ္ဂိုလ်များသည် ငါဖရာဒူရောဘောမေးမတင်ယုံနေပေမဲ့မောင်ကြီးမဲမဲပြစ်လိုက်တဲ့မြာလို့သူ့ကိုမထင်ရှားဘူးတို့ဘုရားနဲ့အဝေးအေးဘာဝိတဘာဝနာသံတော်နာမှာဘယ်လိုဖြစ်ဖြစ်တရားဓမ္မကမ္မထာနေရအတုကျင့်သုံးရမယ်ဆိုရင်အေးတို့ဘုရားနဲ့ဘလောက်ဝေးဝေးဟိမွန်တောင်ကြီးသည်ထီးမမနဲ့အနိကဲ့သို့ထင်ရှားသလို တရားကျင့်တဲ့လူဟာတို့ဘုရားနဲ့အနီးတရားကျင့်တဲ့လူဟာတရားမကျင့်တဲ့လူဟာကိုင်းဆိုကြည်သာတရားမကျင့်တဲ့လူယုံမှာမြာမပြစ်တဲ့မြာလူပါနိဗ္ဗေမဲ့လဲသူကုံဝါနိဗ္ဗေ မထင်ရှားမြုပ်ွယ်တာတရားချစ်တဲ့သူတော်စွာဟိမဝတောင်ကြီးပမာဝေပေမဲ့လဲသူကုံဝါထင်ရှားပေါ်လွင်နာတရားမချစ်တဲ့လူယုံမှာ ရမပြည့်တဲ့များလိုပါနိဗ္ဗေမလည်းသူကုံဝါမထင်ရှားမြုပ်ွယ်တာတရားချစ်တဲ့သူတော်စွာဟိမွန်တောင်းကြီးပမာ ဝေပေမဲ့လဲသူကုံဝါထင်ရှားပေါ်လွင်နာအေးအဲ့ဒီတရားထပ်ရှင်နာရတဲ့ရေတော်သာဝတိဇေတော်ငါပရိသတ်တရားသတုရာတတိပါဏသဟသာနိဓမ္မပိတမယော14000ချွတ်တန်းဝင်ရဲ့ဩဘုရားချစ်မှုပါလားဘုရားပွင့်လာတာဟာ အဲ့ဒီရှင်းမပွင့်လာတဲ့ဘုရားရှင်မှာဒုလူတွေကကိုမျိုးကိုဘုရားအာမနာသေးဘူးဟမ်တကူနဲတယ်လို့ထင်ရှိပြီးတော့မှတကူကြီးဘုရားတွေကြီးသွားသွားပြီးတော့ဟိုစုတွေတောင်းဒီစုတွေတောင်းပြီးတော့စားရင်တာဝယ်စားပြန်လာတော့ဘာပါလဲစုတောင်းစားဘာပါလဲအရာပြောပြောတော့တထောင်းစားဗုဒ္ဓဘာသာတွေများတယ် ရှင်းရမယ်ဘုရားရှိမှကိုရှုတောင်းဒီရှုတောင်းနဲ့ဆိုပြီးတော့ရှုတောင်းစားလာကြတယ်တတောင်းစားဗုဒ္ဓဘာသာတွေများနေတယ်ဗျာသတိထားပါသဘောပါဗလားကိုင်းဘလောက်ကြတန်းဝင်သွားရှင်းတောင်းလေးတောင်ဘသူကိုမိပြုလို့ရှုလသုဘတာကိုအမိပြုပြီးတော့မှရှင်းတောင်းလေးတောင်တာဝတိသူ့ရဲ့ဖွမ်းရဇာတိကလူတွေကိုလည်းပဲသူလှမ်းပြီးတော့အကျိုးပြုလိုက်ပြီးတော့မှ တခါတည်းပဲတရားမင်းကြီးကအနုကလာကြောက်ဖြာတင်းတော့လူပြေအခင့်ကြည့်လိုက်တော့ဟာဩဃမြို့ကဇွန်လသုဘာရာတိဘုရားမှုကြီးတန်ခါ900ပင့်ထားတယ်ဟဲ့မာတလိဝိတကြုံတို့အေးရတဗျာ900ရေဝန်ကျောင်းအနိမအယံနှစ်ရှိကြပါစေအဲ့ဒီကြတော့မှဘုရားကပိစရန္တာတတေဥရှိနေတဝါယဟန္တာ900ကိုရွေးထုတ်လိုက်တစ်ဇံအပင်ကြီးတကူလည်းရရ ဘာကြောင့်လို့ထိုးစစ်ဆင်တဲ့အခါတကူကိုအသုံးပြုခြင်းလည်းပြုရပဲလေနှစ်ကိလေသာလည်းကင်းရမိမသားကာမဂုဏ်အာယုန်နဲ့ဖျားရောက်တဲ့အခါခန္ဓာရည်ရှိအောင်ဆိုပြီးရဟနာလည်းဖြစ်ရမယ်အရေးချင်းဘယ်နဲ့ရတယ်အဲ့ဒီနေရနဲ့ပိဇာရန္တာသတ္တေငါရသောယဟနာတို့ကိုအုပ်စီနေတဝါရွေချေ၍ ကိဇာနဲ့ပြောတော့လက်ရွေးစဉ်ယဟနာ900အပါခေါ်၍ရတပြန်တစည်းတပါတပါတပါဆိုပြီးအာပြလဲလဲကောင်းငင်မှာရွှေရောက်နဲ့နေရောက်နေရောက်နဲ့ရွှေရောက်စိတ်ကူးနဲ့မှန်းချင်လိုက်စမ်းကြည်ညိုစရာမကောင်းဘူးလားကိုယ်သာဒါရိုက်တာဖြင့်အဲ့ဒီလိုစလမ်းနေရိုက်မယ်မှတ်တာဓမ္မဘာသာရေးအကျိုးပြုမှန်ပေါ့ဟုတ်ပါလား အေးဒါနဲ့တကားတဲ့အာကောင်းကင်မှာဝဲပြန်ပြီးတော့မှတကားတဲ့ဥက္ကမျိုးရောက်တော့တပါးရင်တပါးရင်ကြတပါးတရောင်ကွာတို့ယောဂီတွေရှင်းစရာမလိုဘူးတန်ဃာတော်များယောဂီများတကားတဲ့သွားတဲ့နေရာမှာဆွမ်းစားသွားတဲ့နေရာမှာဟုတ်ပလားအေးရှေ့ကလူရနောက်ကလူရပေးတာပဲအဲ့လိုနဲ့ဆိုပြီးချင်းချင်းဝါနဲ့ထိုင်ထိုင်ပြီးတော့ဥက္ကမြို့သူမြို့သားတွေကတ်တဲ့ဆွမ်းကိုအမတ်တတိနဲ့အမတ်တရားနဲ့ဟင်းဆက်သမင်းလုံးမဖိတ်ရဘူး ပြတ်ပြတ်မမြည်ရဘူးပလုံပလောင်းမစားရဘူးအေးပြိဿဟင်းရင်လည်းဖိုက်ရှူးရှဲမမြည်ရဘူးတကားတဲ့ချစ်လက်သေးခွေသွားနဲ့အမတ်တရားနဲ့ဘုံမေးကြတော့မြင်ရတဲ့အုပ်ကမြုပ်သူမျိုးသားတွေကတရားတရားဖြစ်လာယူသေးလာကြတယ်ကြည်ညိုလာကြတယ်ဒါနဲ့နောက်တည်းရဲ့နောက်တည်းရဲ့နောက်တည်းရဲ့ခုနှစ်ရက်ကြာသွားဘယ်နှစ်ရက်အဲ့ဒီမှာဘုရားကအလွန်လိုက်အလွန်လိုက်လွန်လိုက်တရားဟောလို့နောက်ဆုံးရက်ကြတော့သစ္စာလေးပါဟောတယ် ဘာဟောအေးဒုက္ခသစ္စာခြင်းရမဏတရားသမုဒိယသစ္စာခြင်းရဲ့ကြောင့်မဏတရားနိရောဓသစ္စာခြင်းရဲ့ချုပ်ရမဏတရားမေဃသစ္စာခြင်းရဲ့ချုပ်ကြောင့်လမ်းတင်ကောင်မဏတရားအဲ့ဒါဟာအကြီးအတွက်အမိပဲရှိသေးတယ်အလုတ်တရားမာသေးဘူးပြိတ္တာအလုတ်ကြတော့ဒုက္ခသစ္စာပရိစ္ဆာဏံတော့ရှင်းရတာသိအောင်လို့ပါတယ်တော့ ဆင်းရဲပဲကလားတော်သေးရဲ့ဖြူးเสียတော့ဒီကလာတယ်လို့မပြောဆင်းရဲပဲကလားအဲ့ဒါကြောင့်သွားရထိုင်လျောက်ဒီခန္ဓာရေချိုမျက်နာသည်သပင်တို့ကောင်းမြင်ဝစားလက်ကြီးခြင်းငယ်ဆိုမရတဲ့သောပြောင်းကြည့်ပြုဖြင့်တခါတဲ့တတိနဲ့ကကမှတ်နေရတော့ဒီခန္ဓာရဲ့သဘောမှပေါ်လွင်တော့တာပေါ့လူအကြောင်းပေါင်းကြည့်ရင်သိတယ်ရွှေရွှေအကြောင်းအဲ့ဒီလိုပဲတဲ့ဒုက္ခန္ဓာရဲ့အကြောင်းကိုသိရင်တတိနဲ့ပေါင်းကြည့် ဖြစ်စေယုံနာကိုတတိနဲ့ပေါင်းကြည့်တဲ့အခါဒီကနာကအနိစ္စမခိုင်မြဲဘုံဒုက္ခဆင်းရဲဘုံအနတ္တစိုးရပိုင်ဆိုင်ခြင်းမရှိသူဖြစ်ချင်တာတွေဖြစ်နေတာပါလားဟောဟောဒီလိုဆင်းရဲတာသိသွားပြီဆင်းရဲတာသိရင်တမှုရသစ္စာပါသံတော်ဆင်းရဲကိုပယ်တော့အေးမိတဲ့ပူမှန်းသိရင်ဘယ်သူမှမကင်တော့ပါဘူးအဲ့ဒါကြောင့်ဘဝခန္ဓာကိုတကယ်ဝိပဿနာနည်းနဲ့ရှုမှတ်မှငြင်းငွေတာပါအဝေးကတော့အတန်ညာပဲရှိပါသေးတယ် ဒါကြောင့်သွားရထိုင်လျောင်းအဲ့ဒါဖြစ်ပေါ်တဲ့ယုံနာငုံရှုမရှုမတော့ဒုက္ခသစ္စာချင်းရတာမှန်သည်တော့သမှုရသစ္စာမလို့ကျင်တော့ဘူးအဲ့ဒီမလို့ကျင်တာသမှုရသည်အကြောင်းဒုက္ခအကြောင်းသစ္စာဒုက္ခသစ္စာသည်အကျိုးအေးအဲ့ဒီမှာလည်းပဲလောကီဘက်သာရှိသေးတယ်ထိုခန္ဓာရှိလို့ရှင်းရရင်ခန္ဓာမရှိရင်မရှင်းရဘူးဆိုတော့និရောဓသစ္စာသစ္စိကရွန်တော့ နေမရှိဘူးရောဒခန္ဓာဖြစ်ခြင်းအေးသစ္စိကမျက်မှောက်ကရုဏပြုလိုက်ပါနိရောဓသစ္စာသစ္စိကရုဏောဆိုတာခန္ဓာမရှိတဲ့နိဗ္ဗာန်ကိုအာယုံယူအဲ့တော့ခန္ဓာရှိလို့ဆင်းရဲတာသိရင်ခန္ဓာမရှိရင်မဆင်းရဲတော့ဘူးဆိုတဲ့အသိနဲ့အဲ့ဒီလိုစိတ်ကညွတ်လိုက်တာအေးမေဃသစ္စာဘာဝယံတော်ဘာပါလဲအဲမေဃသစ္စာဘာဝယံတော်မှာမက်ခင်တဲ့မက်က

ဝေယိုးနဲ့ဗိမောကိုဘော်ဒီတင်ပြီးတော့အင်ဂျင်ဆက်နဲ့မောင်းလိုက်တော့သွားသလိုသီလသမာဓိပညာသုံးခုလုံးစုံမှနိဗ္ဗာန်ကသွားလို့ရပါတယ်။ဒါကြောင့်ကိုယ်သီလဘယ်လောက်ရှိပြီလဲငါသမာဓိဘယ်လောက်ရှိပြီလဲငါပညာဘယ်လောက်ရှိပြီလဲလို့ကိုယ့်ဘာကိုပြန်ဆန်းစစ်ပါ။နိဗ္ဗာန်ကိုရောက်ချင်တယ်ဆိုရင်ဒီတိုင်းကြီးဘုရားရှိရှိသွားပြီးတော့ပါဇက်ပြဲကြီးနဲ့ဆူတောင်းရင်တော့ဘုရားကတာသဘောကောင်းလို့ဖြူးစရာတော့ဆိုရတောင်နဲ့တောင်ရိုက်သေး။ အကျင့်တော့မကျင့်ပဲနဲ့တခါတည်းတောင်းနေတာပွက်လောကိုညံနေတာပဲအေးအဲ့ဒါတစ်မျိုးနောက်တစ်မျိုးက မက်ကဆိုတာလမ်းဆိုတဲ့အနက်ကိုဟောတယ်အဲ့တော့ဒုပရိသမဖြစ်မနေသွားရမယ်ဆိုရင် ကောင်းတယ်လားမကောင်းတယ်လားဘယ်လမ်းသွားခြင်းလဲအေးဆူညောင်ခလုတ်ငုတ်ချင်းဒီလိုလမ်းမျိုးဘယ်သူမှမသွားခြင်းအဲ့ဒီတိုင်းပဲလောဘဒေါသမောဟဒီလမ်းဟာ အဲလောဘနဲ့သိပြိတ္တပြေထောသနဲ့သိငရဲပြေမောဟနဲ့သိတရိษံပြေဗျကောင်းဘူးလောဘကြောင့်ဒုဗိကန္တရာကဒေါသကြောင့်တတန္တရာကမောဟကြောင့်ရောကန္တရာကကောင်းမှုဗျာအဲဒါကြောင့်လောဘဒေါသမောဟကိုသီလသမာဓိပညာနဲ့ပယ်ရမယ်။ဘာနဲ့ပယ်ရမလဲ။ခလုတ်ကတိချင်းချင်းကိုပြိတ္တဟိပေါင်ပြတိတ်ရင်ဓာတ်နဲ့ဖြတ်ထုတ်ခုန်ရှင်းညှိလိုက်သလိုသီလသမာဓိပညာ အဲ့ဒီသုံးခုကမဂ္ဂသစ္စာပါပဲလို့အေးအဲ့ဒါနဲ့အုတ်ကမြို့သူမြို့သားတွေက8400ကျွတ်တန်းဝင်သွားတယ်ပါပါလေအေးအဲ့ဒီလိုကျွတ်တန်းဝင်သွားတော့မှဘုရားကသူနဲ့အဖေးကြီး အကိုဝမ်းနွယ်ဖြစ်တဲ့ရှင်နုရောဓာကိုက်အနုရောဓာသင်တန်ဝတိပြန်မလိုက်နဲ့တော့ ဟောဒီဥက္ကမြို့မှာရှင်လသုဖတရဲ့သာသနာပြုရေးကိုအကူအညီပေးခဲ့ပြီတော့လို့496ပါးနဲ့တာဝတိပြန်လာခဲ့လို့အနည်းနဲ့အဝေးသုဖတာလို့အဲမင်္ဂလေးဆိုတဲ့တရားဤရွေမဲ့နေတိတံပရိဒဘလောက်အတုယူွယ်ကောင်းတယ်အနာသဘင်ရာဇီကိုယူခဲ့တဲ့မျိုးစေ့ကိုတာဝတိလူခွန်နဂရေအလုံးချမ်းသာရသက်သာရဖြစ်သွားအောင်လုပ်ပေးတာ ဟောဘာမျိုးဘောတုသူသမီးဆိုရသူဘာသာကအနာဂတိပေးလိုက်တဲ့အမွေကိုဟိုးမိုင်မောင်း960ဝေးတဲ့အုတ်ကားမျိုးသွားပြီးတကလားလူပေါင်း368000ကျွတ်တန်းဝင်ပြီးတော့အာလုံးတာဝဋ္ဌိလောက်တာဝဋ္ဌိအောက်မနေတဲ့လူဦးရေခုနှစ်ကလေးကိုဗုဒ္ဓဘာသာဝင်ဖြစ်အောင်လုပ်လိုက်တာဗမျိုးသဘောပေါက်ပလားပပပေါက်ပြန်ပြီသဘောပေါက်ပလား အဲ့ဒါတို့ဗုဒ္ဓဘာသာဝင်နဲ့တာဝန်ကိုရှိရှိကြသည်ဟိုကမိန်းကလေးတယောက်ပါပြိတ္တာတို့ဒီမှာယောက်ျားကြီးတွေအများကြီးပါမှန်ရဲ့လားဒါကြောင့်ဘာသာနဲ့လူမျိုးကို ပြစ်စလက်ခမထားပါနဲ့ဘာသာလူမျိုးတိုးတက်ကြီးပွားအောင်ကိုစီကိုစီရှေ့တော့ချီကြပါလို့ဏိကုံလင်္ကာလေးဆိုပြီးတော့တရား5မိနစ်ရှုမှတ်မယ်။ကိုင်းဆိုတရားနဲ့ဝေမိုင်မဲသေးတရား ညာမာပြစ်တယ်များလို့လေနိဗ္ဗေမလေးသူကုန်မေမထေရှားမြုပ်ွယ်သည်တရားပိုက်ထွေသူတော်လေးဟိမုံတောင်လိုပမပေဟိမ ဝေပေမဲ့လေးသူကုန်ထေထေရှားပေါ်လွင်သေးဘုရားရှင်ပဂေသူဖတ်ကလေး960မိုင်အဝေးတရားမတလေးဝိုက်အောင်ထွေး အာသနာပြု၍ကုညီပေမိမတန်သေးစွမ်းဆောင်၍ယောက်ျားတွေတောင်မမိပါသေးအနိနာဝေသုံးနဲ့လေသူဘဒါလူမိန်ခလေ သုဘတာမီတွင်သူတော်ရှင်တို့လိုမြို့သမီးမြို့သားကျိုးစားစေလိုသင်အတွက်ကျင့်လည်းရဲ့အရှင်တဲ့မဲ့ဖို့ရအောင်ကျင့် သာသနာနှင့်ကြုံပြီးကိုရှုရမကြနောက်ကြနေမယ်အတူတူပဲသူလဲလူွယ်သူရလို့မကိုမရလေတဲ့မြားတဲ့အာနေရှက်စပွဲ အေးဗုဒ္ဓဘာသာဝင်တိုင်းမှာဘာသာနဲ့လူမျိုး အကျိုးရှိကိုစောင့်ထိန်ဖို့တာဝန်ကိုယ်စီရှိတာကြောင့်အနာတပိဏီဟိုးရာဇိုကဘဝခိုင်မဲအောင်သောတာပန်အဖြစ်ယူလာပြီးတာဝတိမိသားစုနဲ့တမျိုးလုံးမျိုးစီချအေးသူ့ရဲ့သွေးသားကသုလသုဘဓာသည်အဲ့ဒီမျိုးဆက်ကိုဟောအုတ်ကမျိုးမှာသွားပြီးတော့ပြန်ပွားအောင်ဆောင်ရွက်တကယ်လို့ဟောဒီဝိပဿနာတရားအထုပ္ပါမှသာလျင် မိမိတို့ဘဝနဲ့လူမျိုးကိုတန်မိုးရှိအောင်အသုံးချတတ်မယ်ဆိုတာ gain 9မိနစ်ရှုမှတ်ပွားများဘဝအယောင်တင်ကြရအောင်တင်မလင်ခွေကခိုင်နေပါဖြောင်းစွာခါကိုထားမလုတ်အိမ်တရငြိမ်ငြိမ်နေစိတ်တွေမလွင့်ပါ မျက်ကြည်မိတ်ကပေါင်းတဲ့ပါဝမ်းမာစိတ်ကိုထားပေါင်းနာပိဏစိတ်ဆိုင်ကမပါယောဂီများလက်အုပ်ဖြဲမျက်စိမိတ်ခေါင်းကလေးတဲ့တဲ့နေခါးကလေးစမ်းစမ်းထား ရင်ဝင်ရမှာဘယ်လိုဟာပေါ့ညာလိုဟာဖြန့်တင်လက်မထိချင်းတိထားလို့ဝါထားဓမ္မမို့ဘယ်ရူဘောပဲလဲမောက်ရက်တင်ညာရူဘောညာလဲမောက်ရက်တင်လက်ပြားလေးနိငယ်ကုတ်တရောင်ငင်လေးဆံဝမ်းမိုက်ကိုစိတ်ဆိုင်လေရှုလိုက်တဲ့အခါဝမ်းမင်္ဂလိဖောင်းလာရင်စိတ်ဆိုးစိတ်မှနဲ့ဖောင်းတယ်မှလေလေးထုတ်လိုက်ဝမ်းမင်္ဂလိပိန်သွားရင်စိတ်ဆိုးစိတ်မှနဲ့ပိန်တယ်လို့မှတ် အာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမရှုနဲ့ချုံမရှုနဲ့အဟုတ်ကိုတက်အောင်ရှုလိုမရှုနဲ့ပုံမရှုနဲ့ဘိုးကိုတက်အောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်ဆက်ယုံနာဖောင်းမှုဘိန်မှုဆိုတဲ့ပစ္စုပန်အမှန်တရားကိုတက်အောင်ရှုကြပါစို့အေ၍သာဟောဒီဖိုင်ရဓမ္မယုံကာဏဂုတိတိုင်းမှာကိန်းအောင်နေတဲ့မြတ်စွာဘုရား တကြော့ပြန်လို့အသက်ရှင်မြန်လာပြီဆိုရင် အကြတန်ကြာလာအောင် ခုလိုတိတ်ဆိတ်ပြီးတော့ရှုမှတ်တည်တဲ့ယောဂီသူတော်စင်မြတ်တို့အားဘုရားဘလောက်များအာရချိနှတ်တော်မူလိုက်မလဲဘလို့အတုရှုပွားတော့ကိုယ်ကာယကံဟာအပြစ်မဲ့ပြီပြည့်ငြိမ်းနေပါတယ်ပြည့်ကင်းနေပါတယ်ဝစီကံဟာပြည့်ကင်းနေပါတယ်မသောကံဟာပြည့်ကင်းနေပါတယ်အေးကံတစ်ခုဟာမျိုးစစ်တစ်ခုနဲ့နိုင်ပြီးတော့ အဲဒီကံမျိုးစေ့အတိုင်းကောင်းကောင်းသလိုမကောင်းမကောင်းသလိုဘဝအချွေးတွေကိုပေးဆက်နေရခြင်းပဲဖြစ်ပါတယ်အဲဒါကြောင့်ခုလိုသဝိပဿနာ ရှုမှတ်မှုအချိန်များရင်ကံတရားတွေဟာစင်ကြယ်ပြီးတော့နောက်ဆုံးအဲအားတွေတောင့်တင်းလာပြီးတော့မဲ့ညာတတ္တိပြဖြတ်လိုက်ပါကသောတာပန်ဖြစ်ရင်အပေစငြိမ့်ပါမယ်တဂရကံဖြစ်ရင်လူဘဝနဲ့နတ်ပြည်၆ဌာတစ်ချိန်သာဖြစ်ရပါတော့မယ် အနာဂံဖြစ်ရင် ကာမ7ပုံတစ်ချိန်မြမဖြစ်ရတော့ပါဘူးယဟနာဖြစ်ရင်30ပုံဆင်းရဲတွေဟာအကုန်လုံးငြိမ့်တယ်ဆိုတာရှုမှတ်ပွားများရင်သဘောပေါက်နားရှင်းကြပါစေလို့အရာဘုန်းကြီးတို့မေတ္တာပို့ဝေရင်ဂိုင်းအားလုံးစုပေါင်းစုတောင်းအမြပေးဝေရအောင်ရှင်မယားမိတော်များယနေ့ယခုပြုသမျှသော ကောင်းမှုကုသိုလ်သည်ပြင်းမြန်စွာဆက်ရောက်မြတ်မောက်ပြီးပါပါလို့ဤတပည့်တော်တို့ပြုသမျှသောကုသိုလ်အဖို့ကိုဘိုးဘွားမိဘဆရာသမားဆွေမျိုးမိတ်ဆွေ30တပုံနေရှိရှိသမျှလူနတ်မြမ တတ္တဝါတွေအားမြည်တူရစေမြာပေးဝေပါကုန်၏မြာရာ၍ကိုယ်စိတ်နှပြချမ်းသာကြပါစေမြာ စုဏသုဘဓာတုကဲ့သို့ဘာသာနဲ့လူမျိုးအကျိုးရှိကြောင်းကောင်းမြတ်သော စိတ်ထားတွေရှိပြီတနိုင်တအားစွမ်းအားရှိတဲ့လောက်ချီးမြှောက်ကြကမိမိတို့ပင်ထောက်တဲ့ကုသိုလ်ဖြင့်နိဗ္ဗာန်ကိုဆက်ရောက်၍ကိုယ်နှုတ်စိတ်ဝမ်းငြိမ်းချမ်းသာယာကြပါစေ။